ဆို၍ကြောကြပါစုသောတကဘဂဝတော်အရဟတော်နမောတံဗုဒ္ဓသာနမောတကဘဂဝတော်အရဟတော်နမောတံဗုဒ္ဓသာနမောတကဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓသာ ပြီးခဲ့တဲ့ညကသုလကမ္မဝိပင်္ဂတောက်တံညကပြောခဲ့ပါတယ်နော်အဲဒီမှာဘုန်းကြီးမနေ့ကမေ့သွားလို့ကြံနေတဲ့ရှင်သာရိပုတ္တရာအကြောင်းနော်ဓမ္မဒဇလူလင်ပေါ့သူ့မှာအင်္ဂါ၄ချက်ရှိတယ်ဆိုတာနဲ့ပတ်သက်လို့အင်္ဂါတစ်ချက်ကညကမေ့နေတယ်နော်သူ့အကြောင်းလေးဘုန်းကြီးထပ်ပြောကြပါလား နံပါတ်1အင်္ဂါရက်ကညူစုစောင်းမြုံတဲ့စိတ်ထားသုံးမှမရှိဘူး။ဒါညာကမိတ်သွားတဲ့ဟာပဲနော်။ညူစုစောင်းမြုံတဲ့စိတ်ထားဆိုတာကမစ္စရိယဝန်တိုးတဲ့စိတ်ထားတစ်မျိုးပဲ။နံပါတ်2ကအရင်မတော့တတ်ဘူးတဲ့။နံပါတ်3ကဘသူမှလည်းမချစ်တတ်ဘူး။နံပါတ်4ကဘသူမှလည်းမမုန်းတတ်ဘူးတဲ့။ဘယ်နဲ့တော့ဒကာကြီးတွေလူမကြီးတွေစဉ်းစားကြည့်တာကောင်းလားမကောင်းလား။ဟမ် အဲ့ဒါပဲဘုန်းကြီးကတော့ဘုန်းကြီးလူတွေတွေနဲ့မတွေ့အောင်ဆွတောင်းခိုင်းနေတယ်နော်တတိသာထားပြီးဆွတောင်းကြရှင်မဘုန်းကြီးလူတွေတွေအများများကြီးကပေါ်နေလို့အကြောင်းကိုမေးလိုက်တယ်ယတပဏိမင်းကဘယ်လိုအကြောင်းကြောင့်သင်သည်ညူစုဆုံးမျိုးနဲ့စိတ်ထားသင်မှမရှိရပါသလဲဒီအကြောင်းကိုမေးတော့သူ့ရဲ့ဇာတ်ကြောင်းလေးဘုန်းကြီးပြောချင်တာပါနော် သူကအတိတ်တစ်ခုသောဘဝမှာတိုင်းပြည်အုပ်ချုပ်မင်းလုံးတဲ့ရှင်မင်းဖြစ်ခဲ့ဘူးပါတယ်။တစ်ချိန်မှာတိုင်းစုံပြည်နာမှာတပုံတကန်နေထတော့မိမိကိုယ်တိုင်ဆင်းပြီးသွားရောက်နှိမ့်နှင်းရမယ်အခြေအနေရှိလာတယ်။အဲ့ဒီအချိန်ခါမှာမိမိရဲ့ပရောဟိတ်ဆရာဖြစ်တဲ့ဘုံသားကြီးကိုနန်းတွင်အရေးကိစ္စတွေမှာဆောင်ရွက်ဖို့ဆိုပြီးတော့တောင်းပေးအပ်ခဲ့တယ် အဲဒီတော့ဒီလိုတောင်းပေးရခဲ့တဲ့ပရောဟိတ်ဘုံနာကြီးကဘယ်သူလဲလို့မေးတော့ဘုန်းကြီးတို့ဖရာအလောင်းဖြစ်နေပါတယ်နော်ဖရာအလောင်းကသူ့ရဲ့ပရောဟိတ်ဆရာကြီးဖြစ်နေတယ်ဒီနေ့မှာတော့နန္ဒုကိစ္စတွေနဲ့ပတ်သက်ပြီးတော့မိဖုရားကြီးကိုဖရာအလောင်းပရောဟိတ်ဘုံနာကသွားပြီးတန်တော်ဦးတင်တယ်အဲဒီလိုတန်တော်ဦးတင်တဲ့အချိန်ကမှမိဖုရားကြီးကသူ့ကိုဆွဲဆောင်တယ်ဆိုကြပါစို့ဆွဲဆောင်တော့သူက မိဖုရားရဲ့အလိုဆန္ဒကိုသူကမလျောပါဘူးဘာဖြစ်လို့လဲဘုရားအလုံးလုံးရဲ့ဓမ္မတာလေးတစ်ခုနည်းနည်းလေးဘုန်းကြီးပြောခြင်းပါတယ်စည်းစိမ်ဥစ္စာတွေနဲ့အင်္ဂါခြေလက်ဒီနှစ်ခုတစ်ခုခုစွန့်လွတ်ရမယ်ဆိုရင်စည်းစိမ်ဥစ္စာကိုပဲစွန့်လွတ်တယ်အင်္ဂါခြေလက်ကိုတော့မစွန့်လွတ်ဘူးတခါအင်္ဂါခြေလက်နဲ့ကိုယ်အသက်တစ်ခုခုစွန့်ရမယ်ဆိုရင် အင်္ဂါလည်းခြေလက်ကိုပဲစွန့်တယ်ကိုယ်အသက်ကိုတော့မစွန့်ဘူးကိုယ်အသက်နဲ့သီလနှစ်ခုတစ်ခုခုကိုစွန့်ရတော့မယ်ဆိုရင်ကိုယ်အသက်ကိုသာစွန့်တယ်သီလကိုဘယ်တော့မှမစွန့်ဘူးတချို့တချို့ဘဝတွေမှာတော့တခါတည်းကသီလလေးနည်းနည်းပါးပါးကြိုးပေါက်ထားတော့ရှိပါတယ်သို့တော့မှုသားတော့ဘယ်တော့မှမပြောပါဘူးเนาะဒါသစ္စာပါရမီမှာအမြဲတမ်းယက်တည်နေတယ်ဒီတော့မိဖုရားရဲ့အလိုကိုမလျော့နိုင်တော့မိဖုရားဆိုတော့ကလည်း နာမည်ကျော်ဖြစ်တဲ့မမင်းကြီးမှစိန်စမာနပါပဲနော်သူကဘဝဘဝတိုင်းမှာသူကဒါဇလန်ကသူ့ဇလန်ကဘဝတိုင်းမှာရှုပ်နေတာအဲဒီတော့မိဖုရားရဲ့အလုဆန္ဒကိုမလျောနိုင်တဲ့အခါကျတော့သူကဘာပြောလဲသင်ငါအလုဆန္ဒကိုမလျောဘူးဆိုရင်ရှင်မင်းကြီးပြန်လာတဲ့အခါမှာငါတိုင်မယ်ဘယ်လိုတိုင်မလဲဆိုတော့သူ့ကိုယ်သူသူလက်သေးတွေနဲ့ကုတ်မယ်ဖက်မယ်အနာထံရရအောင်လှုပ်ထားလိုက်မယ် ဒါကိုသူ့ကိုမတရားအတ္တမပြုခြင်းလို့သူယုံခံလို့အခုလိုကိုယောဂဒီလိုအနာယောဂတွေဖြစ်ပါတယ်ဆိုတာကိုသူကလိမ့်လိမ့်လှည့်ပြပြီးပြောမယ်ပြောခြင်းလည်းပြောဘုရားလောင်းကလည်းငါအသက်သာဆုံးမယ်ဒီသီလကိုတော့ဘယ်လိုမှမစွန့်နိုင်ဘူးကဲရှင်သာရိပုတ္တရာအလောင်းဖြစ်တဲ့ရှင်မြင်းကလည်းပြန်လာပြီတဘုံတကန်နေဘေးရန်နေငြိအေးတော့သူကပြန်ရောက်လာပြီပြန်ရောက်လာတဲ့အချိန်ကမှမိဖုရားကအဲ့ဒါတန်တဝုတင်တော့တာပဲ တဏှုတင်တဲ့ခါကျတော့ဘာဖြစ်လဲမစူးစမ်းမဆင်ញင်ပဲနဲ့ဘုရားအလွန်ပုံနာကြီးကိုသေတံအမိန့်ပေးလိုက်တယ်ပေးလိုက်တဲ့အချိန်ခါကျတော့ဘုရားအလွန်ပုံနာကြီးကဘာပြောသွားလဲအရင်တိုင်းနိုင်ငံမှာလူမိုက်တွေကလူတွင်ကျဖြစ်နေတယ်အဲ့ဒီလိုတိုင်းနိုင်ငံမှာအပြစ်မရှိတဲ့ပုဂ္ဂိုလ်တွေတော့လည်းအပြစ်ရကြတယ် အကျဉ်းတိုင်းနိုင်ငံမှာလူလိမ္မာပညာရှိတွေကလူရင်းကျဖြစ်နေတယ်အဲ့ဒီလိုတိုင်းနိုင်ငံဆိုရင်အပြစ်ရှိနေတဲ့ပုဂ္ဂိုလ်တော်မှာအပြစ်မှလူငင်းချမ်းသာခွင့်ရကြတယ်ဆိုပြီးဒီစကားလေးခါဒါလေးတစ်ခုရွတ်ပြီးပြောသွားတယ်ပြောတော့ဒီစကားကိုဘာပြောလဲဆိုတာသိကျင်တာနဲ့အဲ့ဒီအနန္တတွေကိုခေါ်ပြီးတော့မေးကြည့်တော့အနန္တတွေကအကျိုးကြောင့်တင်ပြတယ်ဒါနဲ့ရှင်မြင်းကသူ ဒီအကြောင်းအရာကိုသူသိကျင်တော့ခေါ်ပြီးမေးတယ်မေးလိုက်တဲ့အခါကျတော့မှဘုံနာကြီးကိုခုနကပရောဟိတ်ဘုံနာကိုပြန်ခေါ်ပြီးတော့မေးတယ်မေးစီစစ်တော့မှပရောဟိတ်ဘုံနာကြီးကအဖြစ်မှန်တွေကိုအကုန်လုံးပြောပြတယ်ပြောပြလိုက်တဲ့အချိန်ခါကျတော့ရှင်မြင်းကဒေါသဖြစ်ပြီးမိဖုရားကိုတခါသေတံပေးပြန်တယ်အဲ့ဒီခါမှာပရောဟိတ်ဘုံနာကြီးကဝင်ပြီးတော့မေတ္တာရက်ခံတယ်အရှင်မင်းကြီးဝတ်ထားတဲ့ဟိုပစိုးဆိုတာ တနေ့ကျရင်ဟောင်းနှောင်းသွားမှာပဲဘာကြောင့်ဟောင်းနှောင်းရဘာတည်းလို့အမြင့်ဒေါသထွက်နေကြမယ်ဆိုရင်အမြင့်ဒေါသထွက်တဲ့ပုဂ္ဂိုလ်ရဲ့အပြစ်ဒါဖြစ်ပါတယ်စားလိုက်တဲ့အစာဟာရသည်တနေ့ကျမစင်ဖြစ်မှာပဲဘာကြောင့်မစင်ဖြစ်ရတယ်လို့အမြင့်ဒေါသထွက်နေကြမယ်ဆိုရင်အမြင့်ဒေါသထွက်တဲ့ပုဂ္ဂိုလ်ရဲ့အပြစ်ဒါဖြစ်ပါတယ်အလားတူပဲအမျိုးသမီးတို့ရဲ့ဓမ္မတာကဒီလိုပဲဖောက်ပြန်တတ်ပါတယ်ဘာကြောင့်ဖောက်ပြန်ရဘာမလဲလို့ဒီလိုအမျက်ထွက်နေခဲ့ရင်အမျက်ထွက်နေတဲ့ပုဂ္ဂိုလ်ရဲ့ အပြစ်သာဖြစ်ပါတယ်ဆိုပြီးတော့သူကပြင်ပြလျှောက်ထားပြီးမိဖုရားကြီးကိုအပြစ်မပေးဖို့သူကတောင်းပန်တယ်။ဒါနဲ့ရှင်မင်းကလည်းပရောဟိတ်ဆရာကြီးရဲ့စကားကိုနားထောင်လိုက်ပါတယ်။နားထောင်ပြီးမိဖုရားကြီးကိုလည်းအပြစ်မှလွန်ငင်းချတာခွင့်ပေးလိုက်တယ်။ပေးပြီးတဲ့နောက်ပဲရှင်မင်းကစဉ်းစားတယ်။ဘယ်လိုစဉ်းစားလဲ။ဒီလိုပညာရှိတူကငါခုလိုညှဉ်းပန်းနှိပ်စက်ပြီးတေရန်အမိပေးခြင်းဒီဘယ်လိုအကြောင်းကြောင့်လဲဆိုတာကိုသူကပြန်စဉ်းစားလိုက်တော့မိမိရဲ့စည်းစိမ်ကိုအထိမခံနိုင်တဲ့ မစ္စရိယမျိုးစုစောင်းမြောင်းတဲ့ဥတ္တရဓာတ်ကြောင့်ငါခုလိုပြမမိတာပဲဆိုပြီးတော့သူကတောင်ဝေကရတယ်။တောင်ဝေကရတဲ့အတွက်သူကဘာဆုတောင်းလဲ။ဤနေ့ကစရတ္တဖို့မရသေးသမျှကာလဘလုံးမြေတိတ္တဝါတစုံတူအပေါ်၌မျှမျိုးစုစောင်းမြောင်းတဲ့စိတ်ထားမဖြစ်ရပါစေတည်းဆိုပြီးဒီလိုဆုတောင်းပန်ထွက်တယ်။ဒီတော့ဒီဆုတောင်းပန်ထွက်တဲ့ပတ်သက်ပြီးတချို့ကသဘောသိမကျဘူးနော်။ဘုန်းကြီးတို့ ဘာဝကပါရမီညာအရာမှာဘုန်းကြီးလည်းပြောပြီးပါပြီအဓိကရောစသန္တတာအဓိကရကောင်းမှုကုသိုလ်ရှိခြင်းမေဖို့နိဗ္ဗာန်ကိုလိုလားတောင်းတတဲ့သန္တတာပြင်းပြခြင်းဒီနှစ်ခုရှိရမယ်ဒီအင်္ဂါစုံကြီးရမယ်အဓိကရကောင်းမှုကုသိုလ်ဆိုတာဘုန်းကြီးလည်းခဏခဏပြောတယ်စရဏမျိုးစစ်နဲ့ဝိဇ္ဇာမျိုးစစ်ဖြစ်တယ်နော်ဒီတော့ကောင်းမှုကုသိုလ်တစ်ခုစရဏမျိုးစစ်မှာအကျင့်ချုပ်လိုက်တော့ဒါနကျင့်စဉ်သီလကျင့်စဉ်သမထကျင့်စဉ်တွေပဲ အများစုကတော့သို့တော့ဝိပဿနာကျင့်တယ်လည်းယံခါပါပါတယ်ရှင်းပြပြီးပြီဒီတော့ဒီစရဏကျင့်စဉ်တွေကိုထူထောင်တဲ့အခါမှာဣဒံမေပုံညာနိဗ္ဗာန်တပစ္စယောဟောတုဒီလိုဥတီချက်တစ်ခုခုထားရတယ်အဲ့ဒီလိုဥတီချက်မထားခင်ရင်ဥတီချက်မရှိတဲ့ကောင်းမှုကုသိုလ်ကသူအကျိုးပေးခြင်းတို့အကျိုးပေးတတ်တယ်ဒီဥတီချက်မရှိတဲ့အတွက်တလောကပြောခဲ့တဲ့မဟာဒဏ္ဍတထေသာတို့ ဒီစရဏမျိုးတွေချွတ်တက်ခဲ့တယ်ကောင်းမှုကုသိုလ်ဘောတစ်လျှောက်သူတို့တန်ត្រာတစ်လျှောက်မပြုတ်ခဲ့ဘူးမဟုတ်ဘူးပြုတ်ခဲ့တယ်ဒါပေမဲ့ဥတည်ချက်မရှိဘူးတနည်းပြောရင်တော့ဆူတောင်းပန်ထွာမှုမရှိဘူးသို့မဟုတ်ဆန္ဒတတ်မရှိဘူးဒီကောင်းမှုဟာနိဗ္ဗာန်ကိုရခြင်းအကြောင်းထောက်ပံ့ဖြစ်ပါစေဣဒံမြေပုံညာနိဗ္ဗာန်တာပစ္စယဟောတုဆိုတဲ့ဒီလိုဥတည်ချက်မထားဘူးအဲ့ဒီလိုမထမ်းလိုက်တဲ့အတွက်သူတခြင်းကပြုတ်ခဲ့တဲ့ကောင်းမှုကုသိုလ်တွေရှိတယ်ဒီကောင်းမှုကုသိုလ်ကသူကောင်းတဲ့အကျိုးတော့ပေးမယ်ဒါပေမဲ့ နိဗ္ဗာန်ရောက်ကြောင်းသူတော်ကောင်းတရားတွေကိုဟောကြားပြသဆုဆုံးမှပြိမဲ့ဘုရားအစရှိတော်ရိယာသူတော်ကောင်းတို့နှင့်အချိန်မီတွေ့အောင်ပို့ဆောင်ပေးနိုင်တဲ့စွမ်းအားမရှိတော့ဘူးဒါကဥတည်ချက်မရှိတဲ့ကောင်းမှုကအဲ့ဒီစရဏမျိုးစုချွတ်တက်ခဲ့တဲ့အတွက်မက်ဖို့နိဗ္ဗာန်သူတို့မရကြတာပဲသူတို့မက်ဖို့နိဗ္ဗာန်ကိုရနိုင်တဲ့ပါရမီမျိုးစေတွေတော့ထူထောင်ခဲ့တာမှန်တယ်အရတ္တဖို့အထိရနိုင်တယ်အမျိုးသမီးကအနာဂံအထိရနိုင်တယ်ရနိုင်ပေမဲ့လို့သူတို့ မက်ဖို့နိဗ္ဗာန်မရသွားကြဘူးဘာဖြစ်လို့လဲသူတို့အာရမီစုဆောင်းစဉ်အချိန်ခါကသူတို့ဥတည်ချက်ကဒီစုတောင်းပန်ထွန်နေဖို့မလိုဘူးဆိုတဲ့ခံယူချက်ရှိနေပုံရတယ်အဲဒီလိုခံယူချက်ရှိတဲ့အတွက်ကြောင့်သူကဘာဖြစ်လဲသံဃာတလျှောက်မှာဌာနသီလသမထဆိုတဲ့ကောင်းမှုကုသိုလ်တွေသူတို့မပြုဘူးတော့မဟုတ်ပြုတန်တော့တော့ပြုခဲ့တယ်သို့တော့ဝိပဿနာလည်းအာမထုတ်ဘူးမဟုတ်အထုတ်ခဲ့တယ်ပါရမီမျိုးစုရှိတယ်ရှိပေမဲ့လို့နိဗ္ဗာန်ရဖို့ဆိုတဲ့ဥတည်ချက်သူတို့မှမထားဘူးစံတတ်တာမရှိဘူး ပြီးတော့ဒီဆန္ဒဆိုတာကကုသလဆန္ဒကုသိုလ်နဲ့တွဲနေတဲ့ဆန္ဒဓာတ်တွေလည်းရှိပါတယ်အကုသလဆန္ဒခေါ်တဲ့လောဘရဲ့နောက်လိုက်ဆန္ဒလည်းရှိပါတယ်လောဘရဲ့နောက်လိုက်ဖြစ်တဲ့ဆန္ဒကတော့မကောင်းဘူးကုသိုလ်ဆန္ဒကတော့ကောင်းပါတယ်ဘယ်လိုကောင်းလဲဘုရားအလောင်းတော်များဘာကောင်းမှုပဲပြုပြုဥတီချက်ကတခုတည်းပဲထားတယ်ဘာလဲဣဒံမေပုံညာသဗ္ဗညုတ္တညာဏတပစ္စယောဟောတုသဗ္ဗညုတ္တညာရရှိရပဲဒါသူဥတီချက်ပဲဒီဆန္ဒပဲ နောက်တစ်ခုဒကာကြီးတွေလူမကြီးတွေကြားဘူးလိမ့်မယ်သမဗဒံ၄ပါးဟုတ်တယ်မလားအနုပ္ပန္နနာအကုသလနာဓမ္မနာအနုပ္ပဒါယသန္တံဇနေတိဝါယမတိဝရိယအာရဘတိစိတ်တံပကနာတိဒါဘုရားကသေတိချာချာစလုံးလေးတွေကိုသေတိချာချာ definition အတိအကျဟောတာမဖြစ်ပေါ်သေးတဲ့အကုသိုလ်တရားတွေကိုမဖြစ်အောင်သန္တံဇနေတိသန္တကိုဖြစ်စေတယ်ဒီသန္တသိအရေးကြီးတယ် မဖြစ်ပေါ်သေးတဲ့အကုသိုလ်တွေငါတဏ္ဍမှာမဖြစ်ရဘူးဆိုတဲ့လိုလံတောင့်တနေတဲ့ဆန္ဒတက်ရှိရမှာဝရိယအရဘတိကြိုးစားအထုတ်တဲ့လွန်လဝရိယရှိရမှာဗဒစိတ်တံပက္ကနာတိစိတ်တက်ကိုချီးမြှောက်ပေးရမှာဗဒဟတိကြိုးစားအထုတ်ရမယ်ဒါကလို့သမဗြဟ္မဝရိယမှာလိုအပ်တဲ့တရားပါဒီဆန္ဒကအပိထောက်ပမှုမရှိရင်ဝရိယကသူကလျှော့ချသွားမှာ လိုနဲ့တောင်းတတဲ့ဒီဆန္ဒဓာတ်ကအားကောင်းမှသာလျှင်ဒီဝိရိယကခိုင်မာတဲ့သဘောတောင့်တင်းတဲ့သဘောရှိတယ်အလားတူပဲဖြစ်ပေါ်ပြီးတဲ့အကုသိုလ်တရားတွေကိုပယ်နိုင်ရေးမဖြစ်ပေါ်သေးတဲ့ကုသိုလ်တရားတွေကိုဖြစ်ပေါ်လာရေးဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေတိုက်တဲ့အလွန်တိုးပွားရေးအတွက်လည်းအလွန်ပြင်းထန်တဲ့လိုလားတောင့်တတဲ့ဆန္ဒဓာတ်ရှိရမယ်ဒါကုသလဆန္ဒခေါ်ပါတယ်တမ္မာဆန္ဒလို့လည်းခေါ်တယ်ဒီလိုဆန္ဒမျိုးကလိုအပ်ပါတယ်နော် အဲ့ဒီလိုဆန္ဒမှမရှိတဲ့ပုဂ္ဂိုလ်တွေကကမဟာရဏတထေသလိုဖြစ်တတ်ပါတယ်နော်ဒါကြောင့်ရှင်သာရိပုတ္တရာကိုရောမြတ်ကြီးကဒီနေ့ကစပြီးနောက်အရတ္တဖို့မရသေးသမျှကာလပတ်လုံးမြည်သည့်တ attva တစုံတူတယောက်အပေါ်၌တော်မြတ်ညူစုစောင်းမြုံတဲ့စိတ်ထားဝန်တိုးတဲ့စိတ်ထားမဖြစ်ရဘာလို့ဤဆိုပြီးဒီဒီဆူတောင်းတယ်ဘယ်နဲ့တော့အဲ့ဆူတောင်းမကောင်းဘူးလားတကကြီးတွေဥပါကြီးတခုနော်နောက်တစ်ခုအရက်မတောက်တခုဘာဖြစ်လို့သင်အရက်မတောက်ထတယ်လဲဒါကိုမေးတယ် ရှင်မင်းညာကျွန်တော်ဟာလည်းတစ်ချိန်လုံးကတိုင်းပြည်အုပ်ချုပ်မင်းလုပ်တဲ့ပုဂ္ဂိုလ်ဖြစ်ခဲ့ဘူးဟာတယ်အရက်သေးစားကိုလုံလုံကျူးကျူးတော့ခဲ့ဘူးတယ်အရက်သေးစားမတော့ဟာရင်မနေနိုင်တဲ့အဆင့်အထိဖြစ်ခဲ့ဘူးဟာတယ်အသားမပါရင်လည်းဘယ်တော့မှပွဲတော့မတည်ဘူးအသားဟင်းတယ်မှအမြဲတမ်းသူကစားလိမ့်ရှိတယ်အသားကိုလည်းအမြဲတမ်းကြိုက်ခဲ့ဘူးပါတယ်ဒါကြောင့် ဒီနေ့မှပြဿနာကဘာဖြစ်လာလဲသူတို့တိုင်းပြည်ကို အမိန့်ထုတ်ထားတာတခုရှိတာကဥပုံနေတွေပေါ့ရှေးရခင်အစဉ်လာကတော့ဥပုံနေတွေမှာအလားငါးတွေမတတ်ရဆိုပြီးတော့အမိန့်ထုတ်ထားတယ်ဒီတော့ဥပုံနေကိုအလားငါးမတတ်ရတဲ့အခါကျတော့ဥပုံနေအတွက်စားကျင်တယ်ဆိုရင်ဥပုံမတန်ခင်ကနေဒီအသားကိုချုပ်တင်စီစဉ်ပြီးတော့ချက်ပြုတ်ထားရတယ်သို့မဟုတ်မိခင်ထားရတယ်တို့နဲ့မိခင်ထားတဲ့အလားကတနေ့ပြဿနာကဘယ်လိုဖြစ်သွားလဲ ခွေးရဝင်ဆွဲသွားပြန်တယ်ဒါပေမဲ့သူတို့မိဖို့ကြောင့်ကခွေးဝင်လို့ရတဲ့မိဖို့ကြောင့်လည်းတူပါတယ်ဟုတ်တယ်မလားခွေးရဝင်ဆွဲသွားတော့သဘောတိဒုက္ခရောက်ပြီးသူသူတော့ပြဿနာဖြစ်တော့မျိုးဆိုသဘောတိကမိဖုရားကြီးကိုချင့်ကပ်ပြီးတော့အတနာခံတယ်မိဖုရားကြီးကလည်းသဘောတိကိုတနာရံနဲ့ဗာပြောလိုက်တယ်အကြံပေးလိုက်တယ်ကဲရှင်မင်းကသူသားလေးကိုတော့သူသိချစ်တယ်ဒါကြောင့်သူသားလေးကိုသူမြူနေတဲ့အချိန်ခါမှာသင်ဝင်ပြီးတော့တဏှာဥတင်လိုက်ပွဲတော်ဥလှဆက်လိုက်အဲ့ဒီလိုပြောအကြံပေးလိုက်တဲ့အခါကျတော့ အဲ့ဒီအကြံပေးတဲ့အတိုင်းမိဖုရားကြီးကလည်းသူအမတန်ချစ်မြတ်လို့တဲ့သားငယ်လေးကိုရင်မို့ချို့အမွေးနံသားတွေလိမ့်ပြီးတော့ရှင်မြင်းထံခေါ်သွားတယ်ရှင်မြင်းကလည်းဒီသားလေးနဲ့မြူးနေတော့ဘွဲ့တော်ဥလာတဲတော့ဘွဲ့တော်ဥထကြည့်လိုက်တော့အသံမပါဘူးငါအသံမပါရင်မစားဘူးဆိုတာနင်းမသိဘူးလားဆိုတော့မိဖုရားကြီးကအကျိုးကြောင့်ဝင်လျှောက်ပေးပါတယ်လျှောက်ပေးပေမဲ့လို့သူကမကျင်တာဘူးအရက်ကလည်းတအားမူးနေတယ်မူးနေတော့ဘာလုပ်လဲသူသားလေးခုတ်လိန်ချိုးပြီးတော့ရောသွားချက်လိုက် ဆိုပြီးတော့သူကပြောလိုက်တော့မိဖုရားကြီးလည်းဘာမှမတတ်နိုင်ဘူးစခိုးသည်လည်းဘာမှမတတ်နိုင်သွားပြီးချက်ရတယ်ချက်ပြီးတော့ဘောရဟုတ်တယ်ဘောရဟုတ်တယ်ပြီးစတော့ပြီးတော့နောက်နေ့ကျတော့အမှုပြတော့သားလေးပဲမလဲမေးလိုက်တော့သားလေးမနေ့တုန်းကအရှင်မင်းကြီးပဲတတ်ပြီးတော့ဟင်းအဖြစ်နဲ့စားလိုက်တယ်ဆိုပြီးပြန်ပြီးမိဖုရားကြီးကတန်တော်ဦးတင်ပြတယ်အဲ့ဒီခါကျတော့မှသူနောင်တသိရသွားတယ်ဒီလိုသားကိုတော့တတ်ပြီးစားရတယ်ဆိုတာဘယ်လိုအကြောင်းကြောင့်လဲဆိုတာ तू ကပြန်ပြီးစဉ်းစားလိုက်တော့ ဒီသေးသေးရဲ့ကြောင့်ဖြစ်တယ်ဆိုတာသဘောပေါက်တယ်အဲ့ဒါကြောင့်သူကအဲ့ဒီမှာတခါဆုတောင်းပြန်တယ်နော်ဤနေ့ကစအရတ္တဘုံမရသေးသည်မြကာလဘလုံးမြည်သည့်အချိန်ခါကာလမြသေသေးရကိုမတော်သုံးရပါစေတည်းဆိုပြီးတော့ဒီဆုသူတောင်းတယ်ဒါတစ်ချက်အဲ့ဒါကြောင့်သူကဒီဆုတောင်းပြည့်နေတဲ့အတွက်သူဒီဒီဓမ္မဒဇလွတ်လင်ဖြစ်တဲ့အချိန်ခါမှာသူအယမတော်တတ်တဲ့ပုဂ္ဂိုလ်ဒါကအင်္ဂါတစ်ခု ဘသူမှလည်းမချစ်တတ်ဘူးဘသူမှလည်းမမုန်းတတ်ဘူးဘသူမှလည်းမချစ်တတ်ဘူးဆိုတာကဘာအကြောင်းကြောင့်လဲဆိုတာဘုန်းကြီးတို့အတိတ်ဘဝတစ်ခုမှသူအလားတူပဲရှင်မြင်ဖြစ်ခဲ့ပါတယ်နော်အဲ့ဒီလိုရှင်မြင်ဖြစ်တဲ့အချိန်ခါမှာသူအမတန်ချစ်မြတ်နိုးတဲ့သားတော်လေးတူရှိခဲ့တယ်ဒုထကုမာရမင်းသားဆိုပြီးတော့ခေါ်ထားပါတယ်ဒီဒုထကုမာရမင်းသားကအချိန်တန်အရွယ်ရောက်တော့16နှစ် ခန့်လောက်ရှိပြီဆိုကြပါစို့အဲ့ဒီအခါမှာဥယျာဉ်တော်ကစားဖို့ဆိုပြီးတော့အချမ်းညာနေနေတဲ့ကဥယျာဉ်တော်ကိုထွက်တယ်ရှေ့တုန်းကတော့မြင်ထားပေါ့လေနော်အဲ့ဒီမြင်ထားတဲ့နဲ့အချမ်းညာနေနဲ့ထွက်သွားတဲ့အခါကျတော့အဲ့ဒီနေ့မှာဘာဖြစ်လာလဲဆိုတော့ဟိမုန်တော်မှာသတင်းတော်တော်မူတဲ့ပိစိကဗုဒ္ဓဘုရားရှင်တဆူကဒီသူတို့မျိုးထဲမှာလာပြီးဆုံးခံတဲ့နေ့နဲ့သွားဆုံးတယ်သူသွားတဲ့လမ်းကပိစိကဗုဒ္ဓဘုရားရှင်ဆုံးခံကြွနေတဲ့လမ်းဖြစ်သွားတယ် ပြည့်စင်ကဗုဒ္ဓဘုရားရှင်ဆုံးခံကြွလာတာမြင်တဲ့အခါကျတော့လူတွေကဝိုင်းပြီးတော့ရှင်ခိုးကြတယ်လှူစရာရှိတာတွေလှူကြတယ်ဒီမင်းသားကိုတော့ဘယ်လိုမှသိပြီးအေးမဆိုင်ဘူးအဲ့ဒီမှာသူကဒေါသဖြစ်သွားတယ်ဟမ်ငါလိုမင်းသားကိုတော့ဘာမှအေးမဆိုင်ဘူးဒီဘာမဟုတ်တဲ့ဥပ္ပိကရုံးကြမှာဒင်းတို့ကဒီလိုလေးလေးမြတ်မြတ်ပူဇော်နေရတယ်ဆိုပြီးဒေါသဖြစ်ပြီးတော့မြင်လဲဘောကနေဆင်းလိုက်တယ်ဆင်းပြီးတော့မြစ်စေကဗုဒ္ဓဘုရားရှင်အနံကိုသွားလိုက်တယ်ဘယ်နေတော့ယဟန် သူကခက်ခက်ခက်ခက်မှမှာပဲနော်ဆုံးရရလားသူကဒီလိုမေးလိုက်တယ်အေးအသင့်တင်တော့ရပါအဲ့ဒီခါမှာသူကတပိတ်ကိုလှမ်းပြီးဆွဲယူပြီးတော့အဲ့ဒီတပိတ်ကိုပါလှုပ်ပြလိုက်တယ်မှောက်ပြလိုက်တယ်မှောက်ပြလိုက်တဲ့အချိန်ကကျတော့ပြစ္ဆေကဘုရားဖျားရှင်ကသူ့ကြည့်တယ်အော်ဒီလူမိုက်တော့ပျက်စီးတော့မှာပဲဆိုဟင်နေရကဘာအောင်မေးလို့လဲငါကဒီရှင်မင်းရဲ့သားဒုဒ္ဒကုမာရမင်းသားနေရကဘာလုပ်ချင်လို့လဲဟောသူကဒီလိုရန်တွေးလိုက်သေးတယ် ကဲကဲဒီဒီတော်တော့ပျက်စီးတော့မယ်ဆိုပြီးရှင်ပြည့်စင်ကဗုဒ္ဓဘုရားရှင်လည်းတကောဘိညာဉ်ဝင်စားပြီးပြန်ကြွသွားပါတယ်နော်ပြန်ကြွသွားလိုက်တဲ့အခါကျတော့ပြည့်စင်ကဗုဒ္ဓဘုရားရှင်လည်းလွန်ရောသူကအဲ့ဒီနေရာမှာမြေမျိုးတော့တာပဲနော်မြေဆက်မျိုးတာပဲမြေဆက်မျိုးတဲ့အချိန်ကကျတော့စကားလေးတစ်ခုကြံသွားတယ်ဒီသားငယ်လေးမွေးလာတဲ့အချိန်ကမှဘုံတို့ဖြူဘုံတို့ညိုတွေကနမိတ်ဖတ်ထားတယ်မင်းသားရင်ကတလိမ့်မယ် ဒီလိုနိမိတ်ဖန်ထားတဲ့ခါကျသူသားရင်ကတင်ပါဆိုလို့လမ်းဆောင်လမ်းကွာဟူသမျှမှာမျိုးတဲ့အကုန်လုံးရေတွင်းနေအတူခိုင်းထားတယ်။ဒါပေမဲ့အဲ့ဒီနေမှာမြေလဲမြေဝအောက်ကဝီစီငရဲကတက်ဟတ်တော့သူအမတန်ရင်ကတော့ရေတောင်းတော့အခါရေရေကိုပြစ်ပေးလိုက်သူနဲ့ရောက်ရေတွေအကုန်လုံးခြောက်သွားတယ်။ရေတောင်းလို့မရဘူး။အဲ့ဒီရတဲ့ပဲတဖြည်းဖြည်းမြုံမျိုးတော့မြေမျိုးသွားလိုက်တော့ဒီသတင်းကိုရှင်မင်းကြီးကနန်းတော်ကနေကြတော့စိတ်အမတန်ထိခိုက်သွားတယ် သူအမတန်ချစ်တဲ့သားလေးကုလို့မြင်မြင်ရတယ်ဆိုတော့စိတ်ထဲမှာအမတန်ထိခဲ့ပြီးတော့အဲ့ဒါနဲ့သူကစဉ်းစားတယ်ငါဘာကြောင့်ဒီလောက်တော့စိတ်ကြီးဆင်းရဲရတယ်လဲဆိုတော့သူကပြန်စဉ်းစားလိုက်တော့ငါသားဘောမှာငါချစ်မြတ်လို့တဲ့စိတ်ဓာတ်ကြောင့်ဒီလိုဆင်းရဲဒုက္ခရောက်တာပဲဆိုတာသဘောပေါက်တဲ့အတွက်သူဘာဆုတောင်းလဲဒီနေ့ကဆိုအရတ္တဘုံမြာလေးမြတ်ကလပ်ပလုံးမြည်သည့်တတ္တဝါတစိုးတူးကိုမြတ်မချစ်ရပါစေတည်းဆိုပြီးသူကဆုတောင်းတာဘယ်လိုတော့မကောင်းဘူးလားအဲ့ဒါချစ်လို့ဒုက္ခဖြစ်တယ်ဆိုတော့ ဒကာကြီးတွေသဘောပေါက်မယ်ထင်တယ်ဟမ်ပိယတော်ဇာယတိသောကိုချစ်တဲ့အတွက်သောကဖြစ်ရတယ်ပိယတော်ဇာယတိဗျံချစ်တဲ့အတွက်ကြောင့်ဘေးဒုက္ခအမျိုးမျိုးတွေ့ရတယ်ဟုတ်လားမဟုတ်ဘူးလားအောက်ထိဆုံးပရိသန္တိနေရတဲ့ဘေးဆိုတွေ့ရမယ်။ဥပါရတဲ့ဘေးဆိုနာရတဲ့ဘေးဆိုတရားတဲ့ဘေးဆိုတွေ့ရမယ်။ဘာလို့ကွန့်ချစ်တယ်မကွန့်နိုင်မယ်ဘူး။မကွန့်နိုင်တဲ့အခါကျတော့နောက်တဲ့တွေ့အောင်ဆုံးအောင်ကွန့်ကန်နေထပ်ပြီးထူထောင်ကြတာ။ထပ်ထူထောင်တဲ့အခါကျတော့အောက်ထိဆုံး ပရိသန္တိနေရတဲ့ဒုက္ခတွေ့မယ်အိုရတဲ့ဒုက္ခတွေ့မယ်နာရတဲ့ဒုက္ခတွေ့မယ်သိရတဲ့ဒုက္ခတွေ့မယ်ဒါဘေးဆိုးကြီးတွေပဲဒီထဲမှာမိမိကရာဂမကင်းသေးတဲ့ပုဂ္ဂိုလ်ပြင်ခုနကလိုပေါ့ရာဂမီးတွေအလောင်းခံရမယ်ဒေါသမီးတွေအလောင်းခံရမယ်မောဟမီးတွေလောင်မြတ်တွေတန်ခံရမယ်မိမိလက်ရှိတဲ့မဲ့ကာမဝတ္ထုအစွစုတွေကိုကချစ်မြတ်လို့သိမ့်ပိတ်ထားတော့သူတို့ဖောက်ပြန်ပျက်စီးသွားတဲ့အခါဆိုရခြင်းသောကငိုကြွေးမိတ္တရခြင်းပရိလေးဝကိုဆင်းရခြင်းဒုက္ခဆင်းရခြင်းဒေါမနတ ပြင်းစွာပူပန်ရခြင်းဥပါယတာဆိုတဲ့ဒီမိတွေလုံမြတ်တဲ့တန်ခံရမယ်ဒါဘာကိုအခြေခံလဲချစ်ခင်တဲ့သဘောကိုအခြေခံတယ်နော်ဒါကြောင့်ချစ်တဲ့အတွက်ကြောင့်ပုဂ္ဂဖြစ်ရတယ်ချစ်တဲ့အတွက်ကြောင့်လည်းဘေးဒုက္ခအမျိုးမျိုးတွေ့ကြုံရတယ်ဒါကြောင့်ဒီချစ်တဲ့တရားတွေအရတ္တဘုံမြာသေးသည်မြကလပ်ဘလုံးမြည်သည့်အခါမှမဖြစ်ရပါစေတည်းဆိုပြီးဒီစုတောင်းတာဘယ်နဲ့တော့တရားကြီးတွေလူမကြီးတွေတောင်းကြမှာဟမ် ငြိမ့်နေတယ်ငြိမ့်နေတယ်ဟုတ်တယ်မလားသူကအဲ့ဒီလိုဆူတောင်းနေအတွက်ကြောင့်ရှင်သာရိပုတ္တရာကြီးကဘဝတော်တော်ခမည်းများမှာလူမျိုးကြီးပဲမကောင်းဘူးလားနောက်ဆုံးဘဝလည်းသူပရမိတ်လုံနေတယ်ဒါသူတိသာပဲအမတန်ချမ်းသာပါတယ်သူပြိနိဗ္ဗာန်စံတဲ့နေ့မှာသူ့မရခေါင်းကိုလည်းရွှေခေါင်းပဲဖြစ်ရမယ်ရွှေတွေအကုန်ထုတ်ပေးတယ်မန္တအလောင်းစင်တဲ့မန္တလည်းရွှေမန္တဖြစ်ရမယ်ရွှေတွေအကုန်ထုတ်ပေးလိုက်တယ်ဒါလောက်ချမ်းသာတဲ့သာသမီပါနော် ဒါပေမဲ့သူလော်လော်လေးနဲ့စွန့်တယ်လော်လော်လေးနဲ့လူ့ဘဝကိုစွန့်ပြီးပြပိုက်လုပ်ပြီးမတရားအမြိတ်နိဗ္ဗာန်တရားကိုရှာဖွေနေတယ်ဒီလိုစိတ်ဓာတ်တွေကအခုလိုစူးစောင်းခဲ့တဲ့ပါရမီတွေကတိုက်တွန်းလိုက်တဲ့အတွက်ဒီလိုစိတ်ဓာတ်မျိုးတွေပေါ်လာတာဖြစ်ပါတယ်နော်နောက်တစ်ခုကတော့ညာတော်ကပြောပြပြီးပြီဘလူကမှလည်းမမုန်းတတ်ဘူးဘာကြောင့်လဲမေတ္တာဘာဝနာကမ္မဋ္ဌာန်းစီးပြန်ခဲ့တယ် ယတိဘောနဲ့မေတ္တာဆံဒီခုနှစ်နှစ်တိုင်တိုင်ဝင်စားပြီးတော့ကွယ်လွန်သွားတဲ့အခါပြမပြီးမှလည်းခုနှစ်ကဘာတို့ကလပ်ပလုံးမေတ္တာဆံကိုပဲစစ်တဲ့ဝင်စားနေတာပြမပြန်နေလူပြည်တစ်ပတ်ပြန်ရောက်လာတဲ့အချိန်ကကြတော့ဒီမေတ္တာဆံတို့ရဲ့စွမ်းအားကြောင့်ဘုသူကမှလည်းမမုန်းတတ်ဘူးတဲ့နော်ဘုသူမှလည်းမချစ်တတ်ဘူးဘုသူမှလည်းမမုန်းတတ်ဘူးဆိုရင်တော့ဓမ္မကြီးတွေကုသိုလ်တရားတွေအများကြီးမတွန်းနိုင်ဘူးလားတွန်းခေါ်သွားနိုင်တယ်နော်လူလူလေးနဲ့အန္တရာယ်ဝစီဒုက္ခမှာ ကျွတ်ရကြိုးကြောင်းလွတ်ရလွတ်ကြောင်းဖြစ်တဲ့တရားကောင်းတွေတွေ့တော်မယ်ဆိုရင်လွယ်လွယ်လေးနဲ့ဆွန့်လွတ်နိုင်သွားတယ်။ဘာဖြစ်လို့လဲ။ဆွန့်လွတ်နိုင်တဲ့ပါရမီမျိုးစေ့တွေကိုသူကထူထောင်ခဲ့တယ်။ဒီသန္ဓဓာတ်ကလိုအပ်ပါတယ်နော်။ကဲရှင်သတိဗုဒ္ဓရာရဲ့အလောင်းအကြောင်းပြောပြီးတော့ဒီနေ့မန္လိကမိဖုရားအကြောင်းကိုနည်းနည်းလေးပြောကြရအောင်နော်။အောက်မှာကြည့်မန္လိကဒေဝီတဲ့နော်။မန္လိကဒေဝီတော့ဆိုပြီးတော့ပြောထားပါတယ်နော်။တစ်ချိန်မှာဒီမန္လိကမိဖုရားက သူကတာမန်ပန်းတယ်လေးတူပါပဲနော်456လား456เนาะ သူကတစ်ချိန်မှာနာမပန်းတယ်လေးတူပါပဲသို့တော်လဲအဲ့ဒီနေ့မှာမနေ့ခါစောစောသူကပန်းခူရအောင်သွားရင်းနဲ့မြတ်စွာဘုရားနဲ့လမ်းမှာဆုံတော့သူ့ရဲ့မိုးအိုးကင်းကတဘောပေါ့လေမုံလေးသုံးချက်သူစားဖို့ယူလာတာလေးကိုသူကဘုရားလှူလိုက်တယ်စေနာသုံးနာပြဋ္ဌာန်းပြီးလှူလိုက်တဲ့အတွက်ထိုနေ့မှာသူကဘုရားရှင်ကလည်းအမေးရှိပါတယ်ဒီကောင်းမှုကြောင့် ဒိဋ္ဌဓမ္မအကျိုးပေးလိမ့်မယ်သူမင်းမိဖုရားဖြစ်မယ်ဆိုပြီးတော့ဘုရားရှင်ကလည်းတန်ခါတွေကိုပြောပါတယ်အဲ့ဒီမှာကောသလမင်းကြီးကလည်းစစ်တရားကပြန်လာမုံမောနဲ့အဲ့ဒီအနံရောက်တော့သူကပန်းကင်းနဲ့မှသူကတချင်းဆိုနေတဲ့အတန်ကြားလိုက်တော့ကောသလမင်းကလည်းမနေနိုင်ဘူးအဲ့ဒါနဲ့ဝင်ကြည့်ပြီးတော့သူ့ကိုနောက်ဆုံးတော့မိဖုရားကြီးမြှောက်လိုက်တယ်အကြောင်းကတော့ဒီလိုပါသူတို့ရဲ့အတိတ်ပါရမီရှိပါတယ်နော်အလုံးကြားမှုတယ်အမရဂိန္ဒရီမတိတံဘုတော်လေးစုဆိုတဲ့ထက်တံမူလမင်းသမီးကသူပါပဲတချင်းက ကောသလမင်းကြီးကတုဋ္ဌိသေနမင်းသားဖြစ်ခဲ့ပူပါတယ်သို့တော့အဲ့ဒီအချိန်ခါမှာအနုယောဂဆွတ်ကပ်ခဲ့တယ်အနုယောဂဆွတ်ကပ်တော့နန်းတွင်မှာမနေတိုက်တဲ့အတွက်တန်ပြင်ကနှင်ထုတ်လိုက်တော့မင်းသမီးဖြစ်တဲ့တံပူလာမင်းသမီးကသူကလည်းလိုက်တော့ပါတယ်တောထဲမှာလိုက်ပြီးပြည့်စုံဆောင်ရှောက်ပေးပါတယ်နောက်ဆုံးတော့သူကအထင်ဟိုတောထဲမှာသွန်တော်ပြီးတတိဝလာနေရှာဖွင့်ရင်းနဲ့ကြံ့ကြတော့အထင်လွဲပြီးတော့ဒုတိသေနမင်းသားကလည်းနည်းနည်းရံမှုတော့အဲ့မှာသူကသစ္စာဒိဋ္ဌံပြုတ်ပါတယ် သစ္စာဒိဋ္ဌံဆိုပြီးတော့ရေတိုက်လိုက်တဲ့အခါမှာဒီသစ္စာဒိဋ္ဌံကြောင့်သုတိတေနမင်းသားရဲ့အနုယောဂပျောက်ကင်းခဲ့ဘူးပါတယ်နော်အဲ့ဒီလိုပါရမီဖြည့်ပဲဖြစ်တဲ့အတွက်အခုလိုအတန်ကြားလိုက်တဲ့အချိန်ခါမှာလည်းမနေနိုင်တဲ့သဘောဖြစ်တာပါနော်ဒါနဲ့သူ့ကိုမိဖုရားကြီးအဖြစ်မြောက်ထားတယ်မြောက်ထားတော့သူ့မှာပြဿနာကဘာဖြစ်နေလဲအဲ့ဒီပြဿနာတွေသူကရှောက်တယ်နော်အရှင်ဘုရားဤလောကနဲ့အချို့သောမတုကမတိယုတ်အစင်းလီမလှ အသွင်လေးမကောက်ရှုကျင်ပွယ်လေးမရှိဆင်းလေးဆင်းရဲလေးဆင်းရဲကိုယ်ပဲဥစ္စာလေးမရှိအသုံးဆောင်လေးနဲ့တကိုးလည်းနဲ့ဤထိုအစင်းမလာခြင်းစသည့်အကြောင်းအထောက်ပံ့ကအဘယ်ပါနည်းဒါကတစ်မျိုးနော်ဒီမှာသူကအချက်၃ချက်ရှိတယ်ရုံမလာတာကတစ်ခုဆင်းရဲတာကတစ်ခုအချွေးရနေပါတာကတစ်ခုနော်ဘယ်နှခုရှိလဲ၃ခုဒါသူအကြောင်းလေးတွေနဲ့သူနော် အရှင်ဖျားဤလောကနဲ့အချို့သောမတုကမ္မသည်ရုပ်အစင်းလိမလှအသွင်လိမကောင်းရှုကျင်ဖွယ်လိမရှိသို့တော်လည်းကြွယ်ဝချမ်းသာ၏နော် များသောဥစ္စာလိရှိများသောအသုံးဆောင်လိရှိတကိုးလည်းကြည်ထိုအစင်းမလှခြင်းစသည်အကြောင်းထောက်ပါကအဖေဖန်ဤရုပ်ကတော့မလှဘူးသို့တော်ချမ်းသာတယ်အချွေရံနေလည်းများတယ်နော်ဒါဒီသုံးခုပဲနောက်တစ်ခုအရှင်ဖျားဤလောကနဲ့အချို့သောမတုကမ္မသည်အလွန်အစင်းလှရှုကျင်ဖွယ်လိရှိ ကြည်လင်ဖွယ် ကြည်လင်ပွယ်လိဖြစ်လွန်မြတ်သောအစဉ်အသွင်နှင့်ပြည့်စုံ၏သို့တော်လိဆင်းရဲ၏ကိုယ်ပိုင်ဥစ္စာမရှိအသုံးဆောင်လိမရှိတကိုယ်လည်းနဲ့ထိုအစဉ်လှခြင်းစသည်အကြောင်းထောက်ပံကအဖေပါနီဒါသုံးခုပဲနော်ရုပ်ဆင်းတော့လှတယ်ဒါပြင်းနဲ့ဆင်းရဲပြန်တယ်အချွေရန်လည်းနဲ့တယ်တကုံးဘာမှမရှိဘူးနောက်တစ်ခုအရှင်ဘုရားဤလောက၌အချို့သောမတုကမ္မသည်အလွန်အစင်းလှရှုကျင်ပွယ်လိရှိကြည်လင်ပွယ်လိဖြစ်လွန်မြတ်သောအစင်းအသွင်နှင့်ပြည့်စုံ၏ ကျွယ်လင်းကျွယ်ဝများသောဥစ္စာလေးရှိများသောအကုံဆောင်လေးရှိတကိုယ်လည်းကြည့်ထိုအစင်းလာခြင်းစသည် အကြောင်းထောက်ပံကအဘယ်ပါနည်းဟုလျှောက်ထားတယ်နော်လျှောက်ထားတော့သူကလူရင်းလေးကတော့သုံးချက်ပါပဲနော်ရုပ်စင်းလှတာကအကြောင်းတစ်ခုစိစိဥစ္စာကြွယ်ဝချမ်းသာတာကအကြောင်းတစ်ခုအချွေအနေများပြပြီးတကိုယ်အနိသင်ရှိတာကအကြောင်းဟောတစ်ခုပေါ့နော်သုံးခုပေါ့ အဲ့ဒီမှာသူ့အကြောင်းလေးတွေနဲ့သူပဲမြတ်စွာဘုရားကဒီမှာအချို့ဒီဥစ္စာလေးတွေကိုဟောပေးပါတယ်နော်မာလိကဤလောကနဲ့အချို့သောမတုကမသည်အမျက်ဒေါသသိကြီးတယ်ယောက်ျားဆိုလို့ရှိရင်နိုင်လိုက်တာပြောမနေနဲ့ဟုတ်တယ်မလားခွေးလောက်ပဲထင်တယ်ဟုတ်တယ်မလားဟောမလေးတချို့ယောက်ျားတွေသိကြရတာမိမဟုတ်တယ်မလားဟမ်အဲ့ဒါပဲအဲ့ဒါပဲအဲ့ဒီလိုမိမတွေကဘာဖြစ်လဲဆိုတာသိချကြည့်နော်ဒီလောကနဲ့ အချို့သောမတုကမ္မသည်အမြင့်ဒေါသကြီးစိတ်ပင်မခြင်းများ၏စိတ်တက်တွေကတိတ်ပင်မနေတယ်နော်အနည်းငယ်မြကိုပြောဆိုခါမြဖြစ်လျက်လီဒေါသဖြင့်ကန့်ညိတတ်နည်းနည်းလေးသူ့သွားပြန်အထိမခံနိုင်ဘူးတခါစိတ်ကကန့်ညိနေတယ်အမြင့်ထွက်တတ်ဖောက်ပြန်တတ်ရံညှိုးထွက်တတ်ဟိုမမင်းကြီးမသူ့ဘာသာတို့လို့ပေါ့နော်ရံညှိုးထားတယ်စိတ်ဆိုးခြင်းကို၎င်းအမြင့်ထွက်ခြင်းကို၎င်းမနစ်တဲ့ခြင်းကို၎င်းထင်စွာပြီးချက်ချင်းကိုပြောထုတ်လျက်မှကျင်တတ်တဲ့ စိတ်တွင်းမကျင်တဲ့ဓာတ်ကိုဖော်ထုတ်လိုက်ရမှကျင်တတ်တယ်အဲ့ဒါကိုယ်ကကံကောင်းထူထောင်နေတာအဲ့ဒါဘာမှမဟုတ်ဘူးเนาะအဲ့ဒီလိုလှုပ်တာဘာလှုပ်တာလဲကံတွေထူထောင်နေတာပဲเนาะဒါအကုသိုလ်ကံတွေကိုထူထောင်တာဒီကံတွေကကိုယ်အကျိုးပေးမှာเนาะဒီလိုမိမိကလှကျင်နေဆိုရင်လှတဲ့ကံထူထောင်ရမယ်ခုလိုအယုတ်ဒါကအယုတ်ဆိုးစေတတ်တဲ့ကံပဲเนาะကဲထိုမတုကမ္မသည်တမနာအဖြစ်စေပြမနာအဖြစ်စေဆွမ်းကို၎င်းအဖျော်ကို၎င်း ဝုဒ္ဒငါကို၎င်းယင်ကို၎င်းပန်းကို၎င်းနန္တာကို၎င်းနန္တာပြောင်းကို၎င်းအိယာနေရာကို၎င်းစီမိအဆောက်အဦကို၎င်းမပေးလှူတတ်ဟိုဒါအလှူဒါနဲ့မပြုတ်ဘူးနော်လှူညူစုချင်းအိတ်တာနဲ့ရှင်သောစိတ်ရှိညူစုမြောင်းစောင်းမြောင်းတဲ့စိတ်ထားရှိတယ်နော်သူတို့ဘာတို့လက်ရခြင်းအယုဒိခံရခြင်းအလေးပြုခံရခြင်းမြတ်တို့ခံရခြင်းရှ िख ုခံရခြင်းအပူဇော်ခံရခြင်းတို့နဲ့ညူစုဤပြမိုက်ညူစုချင်းကိုဖွဲ့ ဘယ်လိုဖွဲ့လဲဒီလိုလို့တော့ငှက်တိုင်းလှတယ်ဒီလိုယုံတော့ခြုံတိုင်းရှိတယ်ဟုတ်တယ်မလားမင်းငေါ်လိုက်ကျူးလိုက်ဟိုဘက်ကစင်တကဝိလာရမြင်ဟိုမှာကြည့်တယ်ဖြစ်ပြီဟိုဘက်ကသူကချမ်းသာနေတာအချွေအနေများနေတာကြည့်စိတ်ကတရားနေဒေါသဖြစ်နေတယ်ဘာမှမဟုတ်ကိုဖားဆိုင်တယ်သူကံတဲ့သူဖြစ်တာပဲကိုကစိတ်မထက်တဲ့စိတ်မတက်တဲ့တော့သူများအချမ်းရံများနေတာအပူဇော်ခံရတာအမြန်တို့ခံရတာကိုကိုကမလိုဘူးဆိုတော့ အဲ့ဒီစိတ်ဓာတ်ကမိမိအချမ်းရမရှိဖို့အပူဇော်မခံရဖို့အမြတ်လို့ မခံရဖို့အကြောင်းဖြစ်နေတယ်ဒါကိုသဘောပေါက်ဖို့လိုတယ်နော်အဲ့တော့အဲ့ဒီလိုဖြစ်တဲ့အတွက်ဘာဖြစ်လဲထိုမတုကမတိထိုဘဝမှာစုတည်၍ဤလူဘဝသို့အကရွေရောက်လာသည်ဖြစ်ရထိုမတုကမတိဖြစ်လျက်ရာဘဝ၌အစင်းလီမလှအသွင်လီမကောင်းရှုကျင်ဘဝလည်းမရှိဆင်းရဲလီဆင်းရဲကိုယ်ပိုင်ဥစ္စာလီမရှိ အသုံးဆောင်လီမရှိတကောလည်းနေဤနော် ဒီတော့ဒီနေရာမှာရုပ်အစင်းမလှခြင်းကဘာဖြစ်လဲဒေါသကြောင့်ပဲနော်စည်းစိမ်ဥစ္စာနေပါခြင်းကဒါနကင်းမဲ့လို့နော်နောက်တစ်ခုအချွေရန်နေပါခြင်းတကောအနိတိမရှိခြင်းကသူတို့ဘာတွေအပေါ်မှာညှို့စုသူတို့ဘာတို့ရဲ့အပူဇော်ခံရခြင်းအမြတ်တို့ခံရခြင်းတကောအနိတိကြီးမားနေခြင်းအပေါ်မှာမိမိကကိုယ့်ရဲ့ကမနာလိုတဲ့စိတ်ထားအိဒါကြောင့်ဖြစ်ရတယ်နော်ဒီတော့အဲ့ဒီလိုစိတ်ထားလေးတွေထားနေတဲ့ပုဂ္ဂိုလ်က ခုလိုလူဘဝရောက်လာလို့ရှိရင်ကောင်းလားမကောင်းဘူးလားနော်ရုပ်ကလည်းမလှဘူးဆင်းရဲလည်းဆင်းရဲပြန်တယ်တခါတကိုးကလည်းဘာမှမရှိအချွေရံကလည်းဘာမှမရှိဆိုတော့အထိမဲ့ဖြစ်မယ်နော်ရုပ်ကမလှတော့ယောက်ျားတွေကလည်းလှုပ်ကြွခြင်းတဲ့စိတ်ထားမရှိတော့ဟုတ်လားမဟုတ်လားတော့မပြောတတ်ဘူးနော်ယောက်ကမလှတော့သူကလည်းယောက်ျားတွေကလည်းလှုပ်ကြွခြင်းတဲ့စိတ်ထားမရှိပြန်ဘူးကြိုက်တော့လှုပ်ကြွမဲ့လူကရှိအောင်မလားမရှိတော့ဘူး ရှိတဲ့ဥစ္စာလည်းနေပန်းနေတော့လည်းအနမ်းသိပ်ပြီးမကတ်ချင်ဘူးယောက်ျားဆိုတဲ့ကောင်လည်းပတ်စံရှိတဲ့အမျိုးသမီးဆိုရင်တော့သူကငန်းငန်းငန်းဖြစ်ချင်လည်းဖြစ်တတ်ပါတယ်ဟုတ်တယ်မလားဒါကြောင့်တော်တော်ခက်တယ်ဒီလောကကြီးကတခါအချွေရံကလည်းနေပါတယ်ဆိုတာနေပါတဲ့ကံတွေကိုမိမိကထူထောင်ထားတော့အနမလာပြီးပြုစုမဲ့လူကိုမရှိဘူးဒီဥစ္စာကိုနည်းနည်းတခါကြီးတွေစဉ်းစားတော့တချို့အိမ်အောင်ကြတယ်ပဲထားပါတော့အကြောင်းလဲဆိုတာသာသမီရတယ်ခေတ်စကားကဘာပြောလဲ ရေစုံသာရှိတယ်ရေစံမရှိဘူးလို့ပြောတယ်နော်ဒါဒီဒီကံပဲအကြောင်းကမိဘကသူကတစ်ချိန်လုံးကဒီမိဘလှုပ်တဲ့ပုဂ္ဂိုလ်ကသူတို့ဘာတွေလက်လဘရာချင်းစတဲ့ဒီလိုအကြောင်းတွေအပူဇော်ခံရခြင်းအမြန်နှုတ်ခံရခြင်းဆိုတဲ့ဒီအကြောင်းတရားတွေအပေါ်နဲ့မိမိတို့ကမျိုးစုံမျိုးနဲ့စိတ်ထားရှိတယ်မျိုးစုံမျိုးနဲ့စိတ်ထားဆိုတာကဘာလဲသူများလက်လဘရတာအပူဇော်ခံရတာအမြန်နှုတ်ခံရတာတွေကိုမကြည့်နိုင်ဘူးမကြည့်ကျင်တဲ့စိတ်ထားကမိမိအပူဇော်မခံရဖို့အမြန်နှုတ်မခံရဖို့ အကြောင်းတရားတွေလာဖြစ်နေတယ်နော်ဒီတော့မိမိကသူတို့ဘာတွေကိုအပေါ်မှာရှိမြောက်တဲ့စိတ်ဓာတ်မရှိတဲ့အတွက်မိမိကိုပြည့်စုံလုံကျွေးမဲ့သာသမီဆိုတာကရှိသေးလားမရှိတော့ဒါကိုယ်ကံပဲနော်ရေစုံသာရှိတယ်ရေစာမရှိဘူးဆိုရင်တော့ပြီးအပြစ်တော့သူများကိုမတင်နဲ့ဟုတ်တော့မသူများအပြစ်တင်လဲကိုပြုတဲ့ကံကကိုယ့်ကိုအကျိုးပေးတာကိုကဟိုတစ်ချိန်လုံးကသူတို့မတွေကိုကြကြနနသူများလာရတာလည်းကျင့်တတ်တယ်သူများအပူဇော်ခံရတာအမြတ်တို့ခံရတာတွေကျင့်တတ်တယ် ဝမ်းမြောက်ဝမ်းသာရှိခဲ့တယ်ဆိုရင်ဒီကံကမိမိကိုပူဇော်မဲ့လူပြုစုမဲ့လူလှုပ်ကြမဲ့လူတွေပေါ့အောင်ဖန်တီးပေးတာပဲမိမိကသူများကိုမပြုစုခဲ့တဲ့အတွက်သူများကိုမကြည်ညိုမလေးစားခဲ့တဲ့အတွက်သူများအပူဇော်ခံရတဲ့အမြန်တို့ခံရတဲ့ဒီကိုမကြည်ကျင်တဲ့စိတ်ဓာတ်ရှိခဲ့တဲ့အတွက်ကြောင့်မိမိမှာအခုလို့ပြုစုမဲ့လူလှုပ်ကြမဲ့လူမရှိခြင်းဖြစ်တယ်တဲ့ဒါကိုတတိထားကြပေါ့နော်ဒါကံဒီကုကထူထောင်နေကြတာပဲကံဒီထူထောင်နေတဲ့အချိန်ခါမှာမိမိတို့က ဘယ်လိုပုံစံကိုလိုချင်တယ်လိုချင်တဲ့ပုံစံကဘယ်ကံကဘယ်ပုံစံကိုဖြစ်စေတယ်ဒါကိုနားလည်ထားဖို့လိုတယ်အဲ့ဒီလိုနားမလည်တဲ့အတွက်ကြောင့်မပြုတ်တဲ့လုပ်ငန်းရက်ကလေးတွေကိုတော်တော်ပြီးပြုတ်လို့မိတယ်ဘုန်းကြီးတစ်ပါးကဘုန်းကြီးဒီအကြောင်းနဲ့ပတ်သက်လို့အမျိုးသမီးတယောက်အကြောင်းကိုပြောမှုတယ်အဲ့ဒီအမျိုးသမီးကအဲ့ဒီရက်ကွက်မှာအမတန်နှုတ်ဆွတယ်သူ့ကိုဘလို့မှရမဖြစ်ရဘူးဒီနေ့တော့ တခြားအရက်ကမိသားစုတူကအဲ့ဒီရက်ွက်ထဲပြောင်းလာတယ်ပြောင်းလာပြီးနေလိုက်တဲ့အခါကျတော့ကလေးချင်းဆောင်ရင်းနဲ့ကလေးချင်းစကားများပြီးရံဖြစ်ကြတယ်ရံဖြစ်တဲ့အခါကျတော့ဒီအမျိုးသမီးကဒီကလေးရဲ့မိဘအိမ်ရှင်မှာလာပြီးတော့ရံတွေ့တယ်ရံတွေ့တော့အမျိုးသားကထိုင်ပြီးဒီလိုပဲကြည့်နေကြည့်နေတော့ဘာမှပြန်မပြောဘူးဘာမှပြန်မပြောတဲ့အခါကျတော့အမျိုးသမီးကသူရံတွေ့လို့အားရတော့ပြန်သွားတယ် ပြန်သွားတဲ့ခါကျတော့ဒီကအမျိုးသားကလိုက်သွားပြန်ဟဲ့မိမလာခဲ့လေညံတွဲအောင်လေလာဆဲလက်အဲတခါပြန်သွားပြန်ဆဲပြန်ကဆဲတော့လည်းထိုင်နေလိုက်တယ်ကဲတော်တော်လေးအားရတော့ဒီကဘာမှပြန်မပြောတော့တခါပြန်သွားပြန်တယ်ပြန်သွားတော့တခါထပ်သွားခေါ်ပြန်တယ်ဟိကောင်မလာခဲ့လေလာလာလာငါဆဲလာပြန်လာဆဲပြန်တော့ကဲကဲသမင်းခုကတို့သမင်းစားကြမယ်အဲသမင်းစား သူဆဲအာဆဲရိဆဲကျင်တော့ဆဲသူမင်းစားဆဲတော့မိတဲ့ကဟိုမိမလည်းသူကပြန်သွားရောအတန်လည်းမထွက်တော့ဘူးအတန်လည်းမထွက်တဲ့အဲ့ခါကျတော့မှဒီအမျိုးသားကနေအဲ့အရှင်မိမရဲ့အရှင်ဘာသွားပြီးကလောဆဲတော့အဲ့ဒါဘေးကလူတွေကဝိုင်းပြောတယ်ခမရပဲအဲ့ဒီမိမနိုင်တယ်ဘယ်သူမှတရားခွက်ထဲမှာသူ့ကိုမနိုင်ဘူးသူအဲ့ဒီပုံစံမျိုးပဲနော် ဒီလောက်တော့ဒေါသကြီးတဲ့အမျိုးသမီးတွေဟာဒီနေ့မှဒီကံကအကျိုးပေးတဲ့အခါဘယ်တော့မှရုပ်လှတဲ့လူမဖြစ်နိုင်ဘူးဒါနမပြုတဲ့လူတန္တရာခီးမှဒါမွဲမှာပဲကျင်းနေပဲနော်နောက်တစ်ခုကသူများအပူဇော်ခံရတာအမြန်တို့ခံရတာအလေးစားခံရတာတွေကိုမကြည်ညိုတတ်တဲ့ပုဂ္ဂိုလ်ဟာဒီနေ့မှမိမိမွဲဖို့ပြုစုမဲ့လူမရှိဖို့အကြောင်းဖြစ်ပါတယ်နော်တချို့အဖွားကြီးတွေတချို့အဖိုးကြီးတွေပြုစုမဲ့လူမရှိတဲ့အတွက်ဘာလို့ရလဲ ိုလိုက်ကတ်စားဒီလိုက်ကတ်စားဖြစ်ရတယ်ဒါအထီးကျန်ဖို့ရောက်သွားတယ်နော်ဒီလိုပေါ့ရောက်တော့ဘာကြောင့်လဲဘယ်သူမပြုတ်မိမိမှုပဲနော်မိမိကံကြောင့်ဖြစ်ကြတာဒါကြောင့်မိမိတို့စိတ်နေစိတ်ထားလေးတွေကိုနည်းနည်းပြုတ်ပြင်ပြောင်းလဲပေးဖို့တော့လိုအပ်ပါတယ်နော်ကဲနောက်တစ်ခုမဏိကာဤလောကနဲ့အချို့သောမတုကာမသည် အမြတ်ဒေါသကြီး စိတ်ပင်ပန်းခြင်းများဤအနည်းငယ်မျှကိုပြောဆိုကားမျှဖြစ်လျက်လီဒေါသဖြင့်ကန့်ညိတတ်ဤစိတ်ကမပြေနိုင်ဘူးနော်အမျက်ထွက်တတ်ဤဖောက်ပြန်တတ်ဤယံညှို့ထတ်တတ်ဤစိတ်ဆိုးခြင်းကို၎င်းအမျက်ထွက်ခြင်းကို၎င်းမနှစ်သက်ခြင်းကို၎င်းထင်စွာပြုတတ်ထိုမတုကမ္မသည်တမနာအာဖြစ်စေပြမနာအာဖြစ်စေဆွမ်းကို၎င်းအဖြောကို၎င်းဝုဒ္ဒငံကို၎င်းယင်ကို၎င်းပန်းကို၎င်းနန္တာပြောင်းကို၎င်းအိယာနေရာကို၎င်းစီမိအဆောက်အဦကို၎င်းပြည့်လူတတ်၏ ယူဆခြင်းနှင့်ရှင်သောစိတ်မရှိသူတို့ဘာလို့လက်ရခြင်းအယုဒေခံရခြင်းအလေးမြူခံရခြင်းမြတ်လို့ခံရခြင်းရှ िख ုခံရခြင်းအမှုသောခံရခြင်းတို့၌မညူစုမပြင်းမညူစုခြင်းဖြင့်မဖွဲ့ထိုမတုခမာတိထိုဘောမှာသုတိဤလူဘသို့အကဲ၍ရောက်လာသည်ဖြင့်ထိုမတုခမာတိဖြစ်လေရာရဘဝ၌ရုပ်အစင်းလှရုပ်စင်းလီမလှအသွင်လီမကောင်း ရွှေ့ကျင်ပွဲလေးမရှိသို့တော်လေးကြွယ်ဝဤများသောဥစ္စာလေးရှိများသောအသုံးဆောင်လေးရှိတကောလည်းကြည်ဤဒေါသကြီးခဲ့တဲ့အတွက်အယုတ်ဆိုးရတယ်နော်သို့တော်ဒါနတွေအမျိုးမျိုးပြုခဲ့တဲ့အတွက်ကြောင့်စိတ်ဥစ္စာတော့ပေါ်များရတယ်သူတော်ဘာတို့ရဲ့လက်ရခြင်းအရှိခိုးခံရခြင်းရိုသေခံရခြင်းအမြန်တို့ခံရခြင်းတွေမှာညူစုစောင်းညွန့်တဲ့စိတ်ဓာတ်မရှိခဲ့တဲ့အတွက်မိမိမှာအချွေရံနေများတဲ့ဒီကောအနိသင်တွေလည်းရှိလာတယ်နော်ကဲနောက်တစ်ခုမန္လိကဤလောကနဲ့အချို့သောမတုခမသည်အမြတ်တော်သမကြီး စိတ်ပင်ပန်းခြင်းမများများစွာပြောဆိုတော်လိမကန့်ညိတတ်အမျက်မထွက်တတ်မဖောက်ပြန်တတ်ရန်ညို့မထတတ်စိတ်ဆိုးခြင်းကိုလိ၎င်းအမျက်ထွက်ခြင်းကို၎င်းမနှစ်သက်ခြင်းကို၎င်းထင်စွာမပြုတ်တတ်ထိုမတုကမတိတမနာအာဖြစ်စေပြမနာအာဖြစ်စေဆွမ်းကို၎င်းအဖြောကို၎င်းဩသင်္ကကို၎င်းယင်ကို၎င်းပန်းကို၎င်းနန္တာကို၎င်းနန္တာပြောင်းကို၎င်းအိယာနေယာကို၎င်းစီမိအဆောက်အဦကို၎င်း မပေးလှူတတ်မြူစုခြင်းနှင့်ရှင်သောစိတ်ရှိသည်ဖြစ်သူတော်ဘာတို့လက်ရခြင်းယုတ်တိပြုခံရခြင်းအလေးပြုခံရခြင်းမြတ်နိုးခံရခြင်းရှ िख ိုးခံရခြင်းအပူဇော်ခံရခြင်းတို့နှင့်မြူစုတတ်၏ပြမှတ်တတ်၏မြူစုခြင်းဖြင့်ဖွဲ့တတ်၏ထိုမတုကမ္မသည်ထိုဘဝမှာစုတည်၏ဤလူဘဝသို့အကယ်၍ရောက်လာသည်ဖြင့်ထိုမတုကမ္မသည်ဖြစ်လျက်ရာဘဝနှင့်အစင်းလီလှ၏ရှုခြင်းဘဝလီရှိ၏ကြည်လင်ဘဝလီဖြစ်မြတ်သောအစင်းအသွင်နှင့်လီပြည့်စုံ၏သို့တော်လီ ဆင်းရဲဤကိုယ်ပဲဥစ္စာလေးမရှိအသုံးဆောင်လေးမရှိဒီကိုလည်းနေပါ၏ဒေါသမကြည့်ကြတဲ့အတွက်ရုပ်ဆင်းတော့လှတာမှန်တယ်ဒါပေမဲ့ဒါနတွေချိုးတက်ကြတဲ့အတွက်ဆင်းရဲရပြန်တယ်သူတော်ဘာပူဇော်အပူဇော်ခံရအမြန်တို့ခံရတာတွေကိုမကြည့်ရနိုင်တဲ့အစ်တမစ္စည်းအစ်တတရားကြောင့်မိမိဘာဖြစ်လဲတကောပြုစုမဲ့လူမရှိဘူးတကောအချွေရမရှိဘူးတကောအနိသင်နေပါရပြန်နော်နောက်တစ်ခု မာလိကဤလောကနှင့်အချို့သောမတုကမ္မသည်အမြင့်ဒေါသမကြီးစိတ်ပင်မခြင်းမများများစွာပြောဆိုတော်လိမကန့်ညိတတ်အမြင့်မထွက်တတ်မဖောက်ပြန်တတ်ရံညိုးမထတတ်စိတ်ဆိုးခြင်းကို၎င်းအမြင့်ထွက်ခြင်းကို၎င်းမနစ်တဲ့ခြင်းကို၎င်းထင်စွာမပြုတ်တတ်ထိုမတုကမ္မသည်သမဏအာဖြစ်စေပြမဏအာဖြစ်စေဆွမ်းကို၎င်းအဖြောကို၎င်းဝတ္တငါကို၎င်းယင်ကို၎င်းပန်းကို၎င်းနန္တာကို၎င်းနန္တာပြောင်းကို၎င်းအိယာနေရာကို၎င်းစီမိအဆောက်အဦကို၎င်းပိလူတိုက် ယူဆခြင်းနှင့်ရှင်သောစိတ်မရှိသူတော်ဘာလက်ရခြင်းအယုဒ္ဓခံရခြင်းအမြန်တို့ခံရခြင်းရှ िख ုခံရခြင်းပူဇော်ခံရခြင်းတို့နဲ့မညူစုမပြင်းမှားညူစုခြင်းဖြင့်မဖွဲ့ထိုမာတုကမ္မသည်ထိုဘဝမှာသုတည်ဤလူဘဝသို့အကယ်၍ရောက်လာသည်ဖြင့်ထိုမာတုကမ္မသည်ဖြစ်လျရာဘဝနှင့်အစင်းလေးလှရှုခြင်းပွဲလေးရှိကြည်လင်ပွဲလေးဖြစ်လွန်မြတ်သောအစင်းအသွင်နှင့်လေးပြည့်စုံ၏ကျွယ်ဝလေးကျွယ်ဝ၏မြတ်သောဥစ္စာလေးရှိ မြတ်သောအသုံးဆောင်လေးရှိတကိုယ်လည်းကြည်၏ သုံးခုလုံးသူကစုံသွားတယ်နော်ဒေါသတွေကိုပယ်ရှားနိုင်ခဲ့တဲ့အတွက်ရုပ်ဆင်းကလှပြန်တယ်ဒါနအမျိုးမျိုးတွေကိုပြုခဲ့တဲ့အတွက်လည်းစီစဉ်ဥစ္စာကပုံများရအပြန်တယ်သူတို့ဘာတွေအပေါ်မှာမနာလိုဝန်တိုးတဲ့စိတ်ဓာတ်မရှိခဲ့ဘူးသူများပူဇော်တာအပူဇော်ခံရတဲ့အမြန်တို့ခံရတာတွေကိုစိတ်ထဲမှာဝမ်းမြောက်ဝမ်းသာရှိခဲ့တယ်ဒီကောင်းမှုကြောင့်မိမိမှာအချွေရံတွေများပြီးတကွအနိသင်ကြီးမားရတယ်နော်အဲဒီတော့မန္လိက အကျင့်ကြောင့်ဤလောကနဲ့အချို့သောမာတုကမ္မသည်အစင်းလေးမလှအသွင်လေးမကောင်းရှုကျင်ပေါ်လေးမရှိဆင်းရဲလေးဆင်းရဲကိုယ်ပဲဥစ္စာလေးမရှိအသုံးဆောင်လေးမရှိတကောလည်းနေမလိကဤဆိုခဲ့ပြီးသောထိုတို့ဖြစ်ခြင်းအကြောင်းထောက်ပံကားအကြောင်းဤဆိုခဲ့ပြီးသည်ကထိုတို့ဖြစ်ခြင်းအကြောင်းအထောက်ပံ့ပေသည်မလိကအကျဉ်အကြောင်းကြောင့်ဤလောကနဲ့အချို့သောမာတုခမ္မသည်အစင်းလေးမလှအသွင်လေးမကောင်းရှုကျင်ပေါ်လေးမရှိသို့တော်လေးကြွယ်ဝ၏မြောင်းသောဥစ္စာလေးရှိ များသောအသုံးဆောင်လေးရှိတကောလည်းကြည့်မလိကဤဆိုခဲ့ပြီးဒီကထိုတို့ဖြစ်ရှိအကြောင်းအထောက်ပံ့ပေသည်မလိကအကျင့်ကြောင့်ဤလောကနှင့်အချို့သောမတုကမသည်အစင်းလေးလှရွှေ့ကျင်ပွဲလေးရှိကြည်လင်ပွဲလေးရှိမြတ်သောအစင်းအသွင်နှင့်လေးပြည့်စုံ၏သို့တော်လေးဆင်းရဲ၏ကိုယ်ပိုင်ဥစ္စာလေးမရှိတကောလည်းနေပိုက်မလိကဤဆိုခဲ့ပြီးဒီက ထိုသောဖြစ်ခြင်းဤအကြောင်းအထောက်ပံ့ပေသည်မာလိကအကျင့်ကြောင့်ဤလောက၌အချို့သောမာတုကမသည်အစင်းလေးလှရရှိခြင်းပွဲလေးရှိကြည်လင်ပွဲလေးရှိကြည်လင်ပွဲလေးဖြစ်လွန်မြောက်သောအစင်းအသွင်နှင့်လေးပြည့်စုံ၏ကျွယ်လေးကျွယ်ဝ၏များသောဥစ္စာလေးရှိများသောအသုံးဆောင်လေးရှိတကိုယ်လည်းကြည့်မာလိကဤဆိုကပြည့်သည်ကထိုသောဖြစ်ခြင်းအကြောင်းထောက်ပံ့ပေသည်ဟုမိန့်ကြတော်မူ၏နော်အဲ့ဒီခါမှာမာလိကမိဖုရားကဘာပြန်လျှောက်ထားလဲအရှင်ဘုရားတပည့်တော်ဟာတခုသောဘဝနှင့် အမျက်ဒေါသကြီးခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပုံရတယ်ဖြစ်လျောင်တကားပေါ့နော်စိတ်ပြင်းမှန်ခြင်းများခဲ့လျောင်တကားအနည်းငယ်ပြောဆိုကမှဖြင့်အနည်းငယ်ပြောဆိုကမှဖြင့်လိဒေါသဖြင့်ညိကတက်ခဲ့လျောင်တကားအမျက်ထွက်ခဲ့လျောင်တကားဖောက်ပြန်ခဲ့လျောင်တကားယံညှိုးထခဲ့လျောင်တကားစေစိုးခြင်းကို၎င်းအမျက်ထွက်ခြင်းကို၎င်းမနှစ်သက်ခြင်းကို၎င်းထင်စွာပြုခဲ့လျောင်တကားအရှင်ဖျားထိုတပည့်တော်သည်ယခုဘဝ၌အစင်းမလအသွင်မကောင်းရှုခြင်းပွဲမရှိဖြစ်နေရပါရဲ့ ဟုတ်တယ်မလားယုတ်ကမလှဘူးအရှင်ဘုရားတပည့်တော်ဒီတပါးသောဘောနဲ့တမနာအာဖြစ်စေပြမနာအာဖြစ်စေသွမ်းကို၎င်းအဖျော်ကို၎င်းဩဒငါကို၎င်းယင်ကို၎င်းပန်းကို၎င်းဓမ္မနန္တာကို၎င်းနန္တာပြောင်းကို၎င်းအိယာနေရာကို၎င်းစီမိအဆောက်အဦကို၎င်းလူဘူးကဲ့လေယောင်တကားအရှင်ဘုရားထိုတပည့်တော်သည်ဤယခုဘော၌ကြောပါ၏များသောဥစ္စာရှိပါ၏များသောအသုံးဆောင်ရှိပါ၏အတ္တရိတဒါနကြားဘူးကြလိမ့်မယ်နော် တိုင်းပြည်နဲ့သူနဲ့ရှင်ပြီးလှူလိုက်တာသူကအနိုင်ရသွားတယ်နော်အနိုင်ရသွားတာကတော့နောက်ဆုံးသူကအကြံကောင်းလို့ပါအကြံကောင်းတယ်ဆိုတာကတန်ဃာတော်ကြီးဆုံးကျွဲတဲ့အချိန်ခါမှာတန်ဃာတစ်ပါးတစ်ပါးအနက်မှာဆင်းတကောင်တကောင်ဝတ်ပြီးတော့ပူဇော်ခိုင်းထားတယ်နန္ဒအိုးလေးကိုဆင်းလေးကရွက်ထားတယ်အဲဒီမှာအမွှေးတိုင်းတွေထွန်းထားတယ် တိုင်းသူပြည်သားတွေဘက်ကျတော့အဲ့ဒီဆင်ကမရှိဖြစ်နေအဲ့တော့ပြန်လှူတဲ့အခါမှာဒါကြောင့်သူကအနိုင်ရတော့တယ်ဒါပေမဲ့အဲ့မှာဆင်တကောင်ကပြဿနာပေါ်နေတယ်အမတန်ရိုင်းတဲ့ဆင်ရိုင်းတဲ့ဆင်ဖြစ်နေတဲ့အခါကျတော့တခြားဆင်ကလည်းမရှိဖြစ်နေတော့မြတ်စွာဘုရားသွားလျှောက်တယ်အဲ့ဒီလောက်ရိုင်းတဲ့ဆင်တကောင်တော့ရှိနေတယ်မြတ်စွာဘုရားဘယ်လိုလုပ်ရမလဲတင်ကုန်းလီမာလာအနံမှာထားလိုက်ဆင်နည်းနည်းလေးမှတွတ်တွတ်ကလေးမှမလှုပ်ရဲဘူးရှင်ဒါရှင်အင်္ဂုလိမာလာရဲ့ဘုံကံပဲနော်ကြောက်လိုက်တယ်ရှင်အင်္ဂုလိမာလာကိုသိကြောက်တာဟမ် အဲ့ဒီလိုလှူဒါနဘွယ်လှူနိုင်တဲ့အတွက်အရိဒဒါနပေါ့နော်ဒါတိုင်းပြည်ကအရှုံးပေးရတဲ့သူ့လိုမလှူနိုင်ဘူးသူ့လိုမလှူနိုင်ဘူးဆိုတာအဲ့ဆင်မရှိတဲ့အတွက်ကြောင့်ပါနော်ကဲနောက်တစ်ခုအရှင်ဘုရားတပည့်တော်သည်တပါးသောဘော၌ညူစုညူစုစိတ်မရှိအောင်တကားသူတို့ဘာတို့လက်ရခြင်းအယုဒေပြုခံရခြင်းအလေးပြုခံရခြင်းမြန်တို့ခံရခြင်းရှ िख ိုးခံရခြင်းအပူဇော်ခံရခြင်းတို့နဲ့မညူစုတတ်မပြင်းမှတ်တတ်ညူစုခြင်းဖြင့်မနှောင်ပွက်တတ်သည် ဖြစ်ခဲ့ဘူးရောင်တကားအရှင်ဘုရားထိုတပည့်တော်သည်ဤဘဝ၌တကောကြီးပါ၏အရှင်ဘုရားဤမင်းနန်းတော်၌အကျင့်မင်းသမီးတို့သည်၎င်းပုံနာသတို့သမီးတို့သည်၎င်းသူကျော်သတို့သမီးတို့သည်၎င်းရှိပါကုန်၏အရှင်ဘုရားထိုတပည့်တော်သည်ထိုသတို့သမီးအပေါင်းတို့ကိုအစိုးရခြင်းဖြင့်အကြီးမှုအဖြစ်ကိုပြုရပါ၏အရှင်ဘုရားထိုတပည့်တော်သည်ယနေ့မှစ၍အမျက်မကြည့်တော့ပါအမ်ဟောဘုရားကိုခရီးပေးတယ်နော်ဟုတ်မလားဒီမကြီးတွေခရီးပေးနိုင်မလားဟမ် တိတ်တိအတန်မများဘူးဟုတ်တယ်မလားอืมမြတ်စွာအရှင်ဘုရားထိုတပည့်တော်သည်ယင်းနေ့မှစ၍အမြတ်မကြီးတော့ပါအမြတ်သောစိတ်ပင်မခြင်းမရှိတော့ပါအမြတ်စွာဆိုပါတော်လိမကညီပါအမြတ်မထွက်ပါအမဖောက်ပြန်ပါအယံညို့မထားပါအစိတ်ဆိုးခြင်းကို၎င်းအမြတ်ထွက်ခြင်းကို၎င်းမနစ်တဲ့ခြင်းကို၎င်းထင်စွာမပြုပါအာ ဒါကအရေးကြီးပါတယ်နော်။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ဒီသာသနာတော်ကိုခုလိုအားပေးချီးမြှောက်တယ်ဆိုတာကတကယ်တော့စည်းရုံးမှုလိုအပ်ပါတယ်နော်။စွတ်စွတ်စည်းစည်းလေးနဲ့ဝိုင်းဝန်းပြီးတော့ဆောင်ရွက်နိုင်မှာတယောက်နဲ့တယောက်ရံဖြစ်နေကြမယ်တိုက်ကြမယ်ခိုက်ကြမယ်ဆိုရင်တော့ဒီဥစ္စာကမအောင်မြင်နိုင်တော့ဘူး။ဘုန်းကြီးတို့အိန္ဒိယမှာဘုရားရှင် သာသနာထူထောင်ခဲ့တာမှန်တယ်။မှန်ပေမဲ့လို့အိန္ဒိယမှာဒီနေ့သာသနာသိပ်ပြီး မထွန်းပါတဲ့အကြောင်းကိုပြန်ကြည့်လိုက်တော့ဒီဒေါသတရားကအခြေခံနေပါတယ်နော်ဘယ်လိုအခြေခံနေဆိုတာနဲ့ပတ်သက်လို့တော့ဘုန်းကြီးနည်းနည်းလေးပြောချင်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း1500ကျော်လောက်ကပြမနတအုပ်ပေါ့ပညာရှိပြမနဘုံနာပညာရှိတအုပ်ကသာသနာ့ဘုံဝင်ရောက်ပြီးရှင်ဟန်ပြုတယ်ရှင်ဟန်ပြုလိုက်တဲ့အချိန်ခါမှာသူကတန်ခရခိတဆိုပြီးသူ့ကိုနာမည်ပေးထားပါတယ်နော်ဒီပုဂ္ဂိုလ်က ဗျမနဝါဒကိုလုံးလုံးကြီးတော့သူကမစွန့်ညင်ဘူးအပိပိုင်လည်းမစွန့်နိုင်ဘူးနောက်တစ်ခုသူရဲ့သာသနာတော်မှာနေပြီမဲ့လို့သာသနာတော်မှာသတ်မှတ်ထားတဲ့ဝိညာဉ်စိကံဥပဒေတွေကိုသူကရိုးသေးသေးလိုက်ထားပြီးပြုကျင့်မှုမရှိဘူးမရှိတော့သူရဲ့ဒါပြင်းနဲ့သူကညံထက်ပါတယ်ညံထက်ပင်ထက်တော်လဲအကျင့်ကခုနကစံချိန်မမီတဲ့အတွက်သံဃာကနေသူ့ကိုပယ်ရှားလိုက်တယ်ဘုန်းကြီးတို့ပကတိယကံပြုတဲ့ပုံစံမျိုးပေါ့နော် အဲ့ဒီလိုပယ်ရှင်းလိုက်တဲ့အခါကျတော့သူကရှက်ပြီးဒေါသဖြစ်တယ်ဒီဒေါသပဲဒုက္ခပေးတယ်နော်ဒေါသဖြစ်လိုက်တဲ့အခါကျတော့သူဘာလုပ်လိုက်လဲလူထွက်တယ်လူထွက်ပြီးတော့သူကရှင်မင်းကိုချင့်ကပ်လို့ရအောင်သူကလေ့ကျင့်တယ်နောက်ဆုံးတော့သူကပညာရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့ရှင်မင်းကမင်းဆရာအဖြစ်နဲ့သူ့ကိုတတ်မှတ်ပြီးတော့ပရောဟိတ်ဘုံသားအဖြစ်နဲ့ထားထားတယ်ထားတဲ့အခါကဒီနေ့တော့ဘာလုပ်တယ်လဲသူကမိဖုရားကိုခင်အောင်မယုံပေါင်းလိုက်တယ်အယုံသွင်းလိုက်တယ် ယုံသွင်းပြီးတဲ့အခါဒီနေ့ဘာလုပ်တယ်လဲမိဖုရားကသူ့နဲ့အယုံသွင်းလို့ရပြီဆိုတာနဲ့မိဖုရားနဲ့သူနဲ့ပေါင်းပြီးတော့ကြံပြီးတော့ရှင်မင်းကိုအစိတ်ခတ်တာအစိတ်ခတ်ပြီးတတ်လိုက်တယ်တတ်လိုက်တဲ့အခါမှာမိဖုရားကရှင်မင်းဖြစ်သွားတယ်ရှင်မင်းဖြစ်တဲ့အခါမှာဒီမိဖုရားကိုချုပ်ခဲ့ပြီးတော့အဲ့ဘုန်းကြီးတွေကိုအသက်ခင်းလိုက်တာဘုန်းကြီးဘယ်လောက်သေးလဲဆိုတော့6တန်းနဲ့ဒီဒေါသပဲနော်ဒီဒေါသဒုက္ခပေးတာပဲဒါကြောင့်သာသနာကိုဖြစ်နေတာကဒီဒေါသကလည်းအကြောင်းတစ်ခုပါပါတယ်နော် ယဟန်ကြီးရဲ့အနေတိုင်းပုံမကြတာတွေလည်းအကြောင်းပါပါတယ်ဒါကတော့ဆိုလိုတာကဘုန်းကြီးကဒေါသအကြောင်းပြောလို့ဒေါသနဲ့ဆက်ဆက်ပြီးပြောနေတာပါပြီးတော့သာသနာတော်ကိုခုလို့ဝိုင်းပြီးပြုစုတဲ့အခါမှာဒကမကြီးတွေနည်းနည်းလေးဒကာကြီးတွေစဉ်းစားကြည့်ကြနော်ဒီလိုဘုရားရှင်ရဲ့အဆုံးအမတွေသစ္စာလေးပါးနဲ့ဆက်တဲ့အဆုံးအမတွေကံနဲ့ပတ်သက်တဲ့အဆုံးအမတွေဘယ်ဘာသာရေးမှမှမရှိပါဘူးနော်မိမိတို့လည်းဒီအကြောင်းတွေကိုသိမယ်လိုက်နာနိုင်မယ်ဆိုရင်မိမိတို့အတွက်လည်းအကျိုးမရှိဘူးလားရှိတယ် မိမိတို့ရဲ့ future generation ဖြစ်တဲ့သားငယ်သမီးငယ်မြစ်တွေအတွက်လည်းအကျိုးမရှိဘူးလားအကျိုးရှိတယ်။နောင်လည်းနောင်သားတွေအတွက်လည်းအကျိုးရှိတယ်ဒီယဉ်ကျေးမှုခေါ်တဲ့ဘုရားရှင်အဆုံးအမတွေကနိဗ္ဗာန်အထိပို့ဆောင်ပေးမယ်အဆုံးအမတွေဖြစ်တယ်။ဒီအဆုံးအမတွေမပြောက်ပြဲအောင်ကတူးတောင်နဲ့ဆောင်ရွက်လို့မရနိုင်ပါဘူး။အမြောင်ဝိုင်းပြီးတော့ညီညီညွတ်ညွတ်နဲ့ဆောင်ရွက်ကြဘာမှသာလျှင်ဒီသာသနာတော်ကြီးကိုအရှိခိုင်ကကြည်တော့အောင်ထမ်းဆောင်နိုင်မှာဖြစ်ပါတယ်။မညီညွတ်ကြဘူး သူတလူငါတမင်းဖြစ်နေရင်ဘယ်လို့မှဒီစွစွစည်းစည်းနဲ့ထူထောင်ဖို့မဖြစ်နိုင်ဘူးဟုတ်တယ်မလားအခုဆိုလို့ချင်းဒီမှာအဖြူတွေကိုဘုန်းကြီးတို့ကစွန့်အားရှိသလိုလာပြီးသာသနာပြုလာတော့မှန်းတယ်သူတို့အဖြူတွေကလည်းသူတို့နဲ့သူတို့ဆံရဆံရလေးတွေကစီယုံမှုလေးတွေအထက်လျောက်ရှိမှအသင့်တင်အောင်မြင်တာပါမြန်မြန်ကြီးအောင်မြင်ဖို့ဆိုတာကမြန်မြန်စီယုံမှုရှိဖို့ကတော်တော်လိုနေတယ်ဘုန်းကြီးတို့တွေကမြန်မာနိုင်ငံကလာတဲ့ပုံကိုယ်ရင်းဖြစ်တော့ ကိုမြမရည်ကျင်းမှုလို့ခေါ်ဆိုအပ်တဲ့ဒီသစ္စာလေးပါးနဲ့ဆက်တဲ့တရားစကားတွေမိမိတို့ကိုယ်တိုင်လည်းထိုးထွင်းသိမယ်သူတို့ဘာတွေကိုလည်းထိုးထွင်းသိအောင်သာသနာပြုနိုင်ကြမယ်ဆိုရင်မိမိတို့အတွက်လည်းအကျိုးမရှိဘူးလားရှိသူတို့ဘာတွေအတွက်လည်းအကျိုးရှိဒီကျင့်စဉ်တွေကဒီနေ့တော်တော်လေးပြောင်းကွယ်နေကြပါတယ်နော်ပြောင်းကွယ်နေတဲ့ဒီကျင့်စဉ်တွေကိုမိမိတို့ကညီညီညွတ်ညွတ်နဲ့ဝိုင်းပြီးဆောင်ရွက်ကြဘာမှသာလျင်ဒီကျင့်စဉ်တွေကဒီပြေးပြေးအနာက လူငယ်တွေအထိတဖြည်းဖြည်းပြတ်သွားမှာဖြစ်တယ်မိမိတို့ကလည်းမကျင့်ဘူးမိမိတို့အနာကလူငယ်တွေကိုလှမ်းပြီးအမွေပေးဖို့ဆိုတာကတော်တော်ခက်သွားပြီနော်အခုဒီနေ့မြန်မာနိုင်ငံမှာပြောက်ွယ်သွားတဲ့ဇာတ်ကြောင်းကိုပြန်ဆန်းစစ်ကြည့်လိုက်ရင်မိမိတို့ကိုယ်တိုင်မကျင့်တာတွေကတော်တော်ခက်များများဖြစ်လာတယ်ဘုန်းကြီးတို့မုဒ္ဓမခေတန်တန်တော်ဟာတော်တော်ကြီးထွန်ခါတဲ့ခေမုဒ္ဓမခေလောက်မှာယဟန် ယဟန္တာမထေမြတ်ဒီလာတော့လွန်ခဲ့တဲ့နှစ်ပေါင်း1900ကျော်ပေါ့နော်1900ကျော်လောက်ကယဟန္တာမထေရီတော်တော်များများရှိခဲ့မှုတယ်လို့အမှန်သားတွေရှိပါတယ်နော်ဒီဟိုမှာသူတို့မဟာဝန္တဒီပနီစုလဝန္တဒီပနီဆိုပြီးတော့သူတို့ဒီဟိုသာသနာဝင်တွေကိုမှတ်တမ်းတင်ထားတဲ့ကျမ်းစာတွေရှိတယ်အဲ့ဒီကျမ်းစာတွေမှာဒီဟိုကမိဖုရားတို့ကဆောက်လုပ်လုပ်ထားတဲ့ကျောင်းတိုက်ကြီးတစ်ခုကျောင်းတိုက်နာမည်တော့ဘုန်းကြီးမေ့သွားပါပြီဟင် အဲ့ဒီကျောင်းတိုက်ပူဇော်ပွဲမှာသောဏဘူမိခေါ်တဲ့ဘုန်းကြီးတို့ဒီအရှိတောင်အရှပေါ့လေဒါတကူနောက်ဆုံးသူဒေသနာပြုထားတာတော့အရှိတောင်အရှကရဟန္တာမထေ၄တောင်တို့ကောင်းငင်ခီဖြင့်ကြွပြီးချင်းမြောက်ပေးတယ်ဆိုပြီးဒီလိုမှတ်တမ်းတွေတင်ထားတယ်အဲ့ဒီမုဒ္ဓမခေတ်နောက်ပိုင်းမှာတထုံခေတ်လောက်ရောက်လာတော့အရှင်ရံမထေမြတ်တစ်ပါးပဲတော်တော်လေးရာဇဝင်မှာထင်ရှားလာအောင်ရဟန္တာမထေဖြစ်နေတွေ့ရတယ် အကံခေရောက်လာတဲ့အပိုင်းမှာလည်းဒီရှင်ရမထေရပဲရှိပြီးတော့နောက်ပိုင်းမှာကြိုးကြအဖြစ်အသင့်အတက်တော်တယ်မှာတရားအထုတ်တဲ့မထေရကြီးတွေမရှိဘူးတော့မဟုတ်ရှိတယ်တော့တော့ရှိတယ်။ဒါပြင်းလေလို့ထင်းထင်းပေါ်ပေါ်ဒီယဟန္တာမထေရအစဉ်ဆက်တွေကတော်တော်လေးပြတ်သွားတယ်။ပြတ်သွားလိုက်တော့ပကံခေမှာကပရိယကသိအားကောင်းပြီးတော့ပါဠိစာပေကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေများပါပါဠိကျမ်းဂန်တွေတော်များများရေးခဲ့တယ် ရံခိရဲ့နောက်ပိုင်းဖြစ်တဲ့ထင်ရှားတဲ့အင်းဝခိကြပြောတော့ပြုတ်ကြပြလင်္ကာရေးတာတွေများတယ်ဒီလိုကျင့်စဉ်ပိုင်းမှာသိထင်ရှားရှားမတွေ့ရအောင်အဆက်ကပြတ်ကုန်အင်းဝခိကနေတော့မန္တလေးခေရောက်လာတဲ့ခါကျတော့မန္တလေးခေကျတော့လည်းစကပြေအရေးသားတွေကထွန်းကားလာပြီးပြီဒါပြင်းနဲ့ခုလိုလက်တွေ့ကျင့်တဲ့အပိုင်းမှာကျတော့အားကသိပြောသွားတယ်ဒါလက်ဆင့်ကမ်းနိုင်တဲ့စွမ်းအားနည်းသွားတယ်နော်ဘုရားရှင်ပြိဋိဘံစံဃာနိမှာဒီအကြောင်းကိုဘုရားရှင်လည်းအမိန့်ရှိသွားပါတယ် ဣမေသသုဘတဘေကုတမ္မာဝိဟရေယောအတုံညောလောကောအရဟံတေအတ္တသုဘတဒီယဟန်ဒီဟာဒီသာသနာတော်မှာကောင်းမွန်စွာသာ နေထိုင်တော်ကြခဲ့မယ်ဆိုရင်ဒီလူလောကကြီးဟာယဟန္တာပုဂ္ဂိုလ်တို့ဖြင့်ဘယ်တော့မှမစိတ်သုံးနိုင်ပါဘူးဆိုပြီးဒီလိုဘုရားရှင်ကအမိန့်ရှိသွားတယ်။တမ္မာဝိဟရေယောကောင်းမွန်စွာနေထိုင်တယ်ဆိုတာကဘာလဲလို့မေးတော့အထက်ကရကရှင်းထားပါတယ်နော်မိမိကသောတာပန်ဖြစ်ခဲ့ရင်အခြားသူတွေကိုလည်းသောတာပန်ဖြစ်အောင် လက်ဆင့်ကမ်းပြီးတော့သာသနာပြုသွားတယ်မိမိကသံဃာရကံဖြစ်ခဲ့ရင်အခြားသူတွေလည်းသံဃာရကံဖြစ်အောင်လက်ဆင့်ကမ်းပြီးတော့သာသနာပြုသွားတယ်မိမိကအနာဂံဖြစ်ခဲ့ရင်အခြားသူတွေလည်းအနာဂံဖြစ်အောင်လက်ဆင့်ကမ်းပြီးသာသနာပြုသွားတယ်မိမိကယဟန္တာဖြစ်ခဲ့ရင်လည်းအခြားသူတွေကိုယဟန္တာဖြစ်အောင်လက်ဆင့်ကမ်းပြီးသာသနာပြုသွားတယ်အဲဒီလိုလက်ဆင့်ကမ်းပြီးတော့သာသနာပြုပြီးသာသနာတော်မှာနေထိုင်ကြမယ်ဆိုရင်ဒီလောကကြီးကယဟန္တာပုဂ္ဂိုလ်တို့ဖြင့်ဘယ်တော့မှမစိတ်သုံးနိုင်ပါဘူးဆိုပြီးဒီလိုဘုရားရှင်ကအမိန့်ရှိထားတယ်ဒါကြောင့် ဘုန်းကြီးတို့ဗုဒ္ဓဘာသာတွေကလည်းဒီသစ္စာလေးပါးကိုမိမိတို့ကိုယ်တိုင်သိအောင်ကျင့်ပါမိမိတို့ရဲ့ future generation ခေါ်တဲ့ဒီသားငယ်သမီးတွေကိုလည်းကျင့်နိုင်အောင်မိမိတို့ကနီလန်းပြပြီးသွန်သင်ဆုံးပါတယ်အခြားအခြားပုဂ္ဂိုလ်တွေကိုလည်းအလားတူသစ္စာလေးပါးသိအောင်မိမိတို့ကလက်ဆင့်ကမ်းနိုင်ကြမယ်ဆိုရင်တော့ဘုန်းကြီးတို့သာသနာတော်ဟာအရှိခိုင်ကတည်ရနိုင်တဲ့အဆင့်ရှိပါတယ်ကျင့်တယ်လို့မရှိတော့ဘူးတဖြည်းဖြည်းဒီကျင့်စဉ်တွေက ပျောက်ကွယ်သွားမှာပဲဒါကြောင့်ဝိုင်းပြီးကြိုးစားကြပါညီညီညွတ်ညွတ်ကလေးနဲ့ကြိုးစားကြပါဒီဒေါသကိုတိုက်ဖြတ်ကြပါဟုတ်တယ်မဟုတ်လားဒီဒေါသကိုမပြတ်တိုက်ဖြတ်နိုင်ရင်တော့ညီညွတ်မှုကမရှိပါဘူးညီညွတ်မှုကိုအခြေခံပြဿနာလုံနေတာကဒီဒေါသပဲအဲ့တော့ဒီဒေါသကြောင့်မိမိတို့လည်းရောက်လျောက်ဘဝမှာဘဝဆိုတာထင်ရှားရှိခဲ့ရင်ဘာဖြစ်မလဲအကြည့်တန်အယုတ်ဆိုးတဲ့ပုံကိုယ်ကြီးပဲဖြစ်မယ်လှတဲ့ပုံကိုဖြစ်မလားမဖြစ်ပါဘူးလှတဲ့နဲ့မလှတာဘယ်ရင်ကောင်းလဲ ဒါကတော့ပြောတတ်တာပဲဒါပဲလေလှအောင်ဘယ်လိုလုပ်ရမလဲဆိုတဲ့နီလန်းကြတော့မလိုက်နာနိုင်ဘူးဒါပဲเนาะကဲအဲ့တော့ဒီမှာဘာပြောလဲတပည့်တော်ဘယ်တော့မှဒေါသမကြည့်တော့ဘူးဘုရားရှင်ကိုဂရိပေးတယ်เนาะသမဏအာဖြစ်စေပြမဏအာဖြစ်စေဆွမ်းကို၎င်းအဖျော်ကို၎င်းဝဒငံကို၎င်းယင်ကို၎င်းပန်းကို၎င်းနှမ်းသာကို၎င်းနှမ်းသာပြောင်းကို၎င်းအိယာနေရာကို၎င်းစီမိအဆောက်အဦကို၎င်းပိလှူပန်အံ့ ငြူစုစိတ်မဖြစ်တော့ပါသူတို့ဘာတို့လာရခြင်းအယုဒေပြုခံရခြင်းအလေးပြုခံရခြင်းမြတ်တို့ခံရခြင်းရှ िख ုခံရခြင်းအမှုသောခံရခြင်းတို့နဲ့မငြူစုပါမပြမပါငြူစုခြင်းဖြင့်မဖွဲ့ပါအရှင်ဘုရားတရားတော်သည်အလွန်နှစ်သက်ပဲရှိပါပြီအရှင်ဘုရားမြတ်စွာဘုရားသည်တပည့်တော်ကိုယနေ့မှစ၍အသက်ထက်ဆုံးယရဏသုံးပါးကိုကိုယ်ကိုယ်စိကတသောဥပတိကမ္မဟု၍အတိအမှပြုတော်မူပါဆိုပြီးတော့လျှောက်ထားသွားတယ်နော်အဲ့ဒီလိုမန္လိကာတို့လိုပေါ့ ဒီလိုစိတ်ဓာတ်ကိုခိုင်ခိုင်မြဲမြဲစောင့်တည်နိုင်တဲ့ပုဂ္ဂိုလ်တွေဖြစ်အောင်လေ့ကျင့်ဖို့တော့မလိုဘူးလားလိုပါတယ်နော်နောက်တစ်ခုဒါကံကံရဲ့အကျိုးပဲဒီတော့မိမိတို့ကဘယ်လိုကံကိုထူထောင်ရင်ဘယ်လိုအကျိုးရမယ်ဆိုတော့ခုသိတန်တော့တော့သိသွားပြီဒီတော့ဒီကံတွေကိုထူထောင်တဲ့အပိုင်းမှာဒီကံကြောင့်ဘာဖြစ်တယ်ဆိုတာနဲ့ပတ်သက်လို့ဘုန်းကြီးတို့ဒီမှာနည်းနည်းလေးဆက်ပြီးပြောချင်ပါတယ်နော်လောနကပလသုတ်ဒီသုတ်တံကတော့ဒကာကြီးတွေဖတ်ကြည့်ကြပါနော်နားလည်နိုင်ပါတယ် ဆိုလိုရင်းလေးကိုဘုန်းကြီးပြောမယ်ခုနကရေခွက်ထဲမှာစားရည်အမြက်ဖလားတစ်ခုတည်းကိုစားရည်အများကြီးသွားထည့်လိုက်တော့စားကများနေတဲ့အတွက်ရေကနည်းနေတဲ့အတွက်ကြောင့်ဘာဖြစ်လဲတိတ်ငန်သွားတယ်အငယ်မြင့်တဲ့ချောင်းထဲမှာစားလေးတစ်ဝက်နှစ်ပင်သွားထည့်ရင်သိတာပါမလားမသိတာဒီတိုင်းပဲကုသကနဲ့အကုသကနှစ်ခုဘယ်ရင်ကများတယ်များတဲ့ကံကသူကအရင်အကျိုးပေးတာပဲများတဲ့ကံကအကျိုးပေးတာပဲသို့တော့ဆိုလိုတာက များတဲ့ကံတွေကသူကသိအားကောင်းလာပြီဆိုရင်နဲတဲ့ကံကိုသူကလွှမ်းမိုးသွားတတ်တဲ့သဘောရှိပါတယ်နော်အဲ့တော့နဲတဲ့ကံကလည်းစွန့်အင်ကြီးမားတဲ့ကံဖြစ်ခဲ့ရင်တော့တွန်းလှန်နိုင်ပါတယ်ခုတကအရှင်ငူလီမာလာတို့လိုတမ္ပဓာတိကခိုးသားတို့လိုပေါ့နော်ခိုးသားဟိုခိုးသားဆိုတာကတော့တမ္ပဓာတိကလူသားသမားလူသားသမားဆိုတာကတော့ထောင်ထဲမှာသူကတောင်းဝန်ထမ်းဆောင်ရတယ် ထောင်ထဲမှာသေတာအမိပေးတဲ့လူတွေကိုသူကတတ်ဒါပေမဲ့လို့ဘလောက်ကြာသွားလဲဆိုတော့နှစ်ပေါင်း90ကြာတယ်နှစ်ပေါင်း90ကြာတော့ဓာတ်တစ်ချက်တည်းနဲ့လူကိုလည်းပင်ခုလိုက်မပြတ်တဲ့အဆင့်ဖြစ်လာတော့သူပင်စင်ယူဖို့ကြိုးစားတယ်ကြိုးစားလိုက်တော့အဲ့ဒီနေ့မှာရှင်မင်းကလည်းအမိတ်ဟိုပင်စင်ပေးလိုက်ပါတယ်ပင်စင်ရတဲ့အခါမှာသူတို့ထောင်ထဲနေစဉ်အခါမှာသူတို့မှပြဿနာပါရှိတယ်နှုတ်ကနာထမင်းမစားရဘူး နောက်တစ်ချက်ကနန္တာမလင်းရဘူးပန်းမပန့်ရအောင်ဒီလိုနှစ်ပေါင်း90လောက်ဒုက္ခနာဓမင်းမစားတော့သူသိစားကျင်တယ်နှစ်ပေါင်း90လောက်နန္တာမလင်းရတော့လဲသူကလင်းကျင်တယ်နှစ်ပေါင်း90လောက်ပန်းမပန့်ရတော့သူကပန်းလည်းပန့်ကျင်တယ်အဲဒီတော့သူထောင်ကလွတ်လာတဲ့နေ့ကျတော့သူအမျိုးသမီးကိုသူကဒုက္ခနာဓမင်းအချက်ခိုင်းတယ်ချက်ခိုင်းပြီးသူကမျက်စိမှသွားရေချိုးပြီးတော့နန္တာလိမ့်တယ် နတ်တလေးပြီးပန်းပန်းတယ်ပန်းပန်းပြီးယောဂရဓမင်းစားမဲ့လုံတော့မှရှင်သာရိပုတ္တရာကိုရောမြတ်ကြီးကဆုံးခံကြွလာတယ်ဆုံးခံကြွလာတော့ဒီယောဂနာသမင်းတွေကိုသူကလှူလိုက်ပါတယ်တရားတရားလည်းရှိတော့လှူလိုက်တဲ့အခါမှာသူကသိစားကျင်နေတာသိတော့ရှင်သာရိပုတ္တရာကိုရောမြတ်ကလည်းသူ့ချင်းမြောက်ချင်တဲ့သူ့အိမ်မှာပဲထိုင်ပြီးဒီယောဂနာစွမ်းကိုဖုံးပေးပါတယ်သူ့ကိုလည်းကဲသွားစားကြည့်ဆိုပြီးတော့ခွင့်ပေးလိုက်တယ်ခွင့်ပေးလိုက်တဲ့အချိန်ခါမှာသူကသွားပြီးစားတယ်စားတော့ပြီးသူရှင်သာရိပုတ္တရာလည်းလာပြီးစကားပြောတော့ရှင်သာရိပုတ္တရာကတရားဟောပေးပါတယ်နော် စွန့်စားခြင်းကိစ္စပြီးတဲ့အခါတရားဟောလိုက်တော့သူကဝိပဿနာဘာဝနာကိုလိုက်ပြီးရှုနိုင်တာသင်္ခါရုပ္ပခဉာဏ်လောက်အထိရောက်အောင်သူကရှုနိုင်သွားတယ်ရှုနိုင်သွားတော့စင်္သာရိပုတ္တရာပြန်ကြွတဲ့အခါနောက်ကနေလိုက်ပြီးတော့ပို့တော့အပြန်မှသူကအဲတလုံးကပြောခဲ့တဲ့နွားမကဝင်ဘလူးဘလူးကနွားတဲ့နောက်မတဲ့ဝင်ပို့ပြီးတော့ခွေတက်လိုက်တာသေရောသေလိုက်တော့သူနတ်ပြည်တော့ရောက်ပါတယ်အဲ့ဒီလိုအကောင်းတဲ့ဝိပဿနာကံမျိုးရှိခဲ့ရင်တော့မိမိအကုသိုလ်ကံကိုနိုင်အောင်တိုက်နိုင်တဲ့သဘောရှိတယ် ဒီတော့မိများမိနဲ့ရေများရေနိုင်ပဲဒီကုသိုလ်နဲ့အကုသိုလ်ကဒီကဏ္ဍကာလမှာသူတို့ကပုထုဇဉ်လူသားတွေအတွက်ကတော့ဒီကဏ္ဍကာလမှာလမ်းခွဲပဲဒီကဏ္ဍကာလမှာမရဏတဏ္ဍဇောကအကုသိုလ်ဇောဖြစ်ခင်အထုပုဂ္ဂိုလ်ချင်းတွေအပင်ရောက်တယ်မရဏတဏ္ဍဇောဒီကုသိုလ်ဇောဖြစ်ခင်လည်းချင်းတွေကောဟတုကတိရောက်တယ်ဒါပုထုဇဉ်တွေအတွက်လမ်းခွဲပဲအဲ့ဒီအချိန်ကမှကုသိုလ်ဇောဖြစ်ရေးဆိုတာကတော့ကြိုတင်ပြင်ဆင်မှုမရှိခဲ့ရင်တော့သိမလွယ်လောက်ခုနကဓမ္မဒါရီကခိုးသားကြီးက အရှင်သန္တိဘုရားဆိုတဲ့သူတော်ကောင်းနဲ့သူကပေါင်းဖော်မိတဲ့အတွက်သူကနည်းနည်းလေးစိတ်ကိုထိမ့်ချုပ်နိုင်တဲ့စွမ်းရည်လေးတွေပေါ်လာခဲ့တယ်။ဒီကဏိကာလမှာဒီဝိပဿနာကမ္မထံကိုဆက်ပြီးစွမ်းအားရှိသလောက်ရှုနိုင်တဲ့စွမ်းအင်လေးတွေပေါ်လာတယ်။အကယ်၍သူသူသတ်ခဲ့တဲ့အကုသိုလ်ကံတွေကထင်လာခဲ့မယ်ဆိုရင်တော့သွားပြီသွားပြီဟုတ်တယ်မလား။ဒါကြောင့်မီးမြန်းရင်မီးနဲ့ရေမြန်းရင်ရေနိုင်တဲ့သဘောရှိခြင်းကြောင့်မိမိတို့ဟာဘာကိုစုဆောင်းရမလဲဆိုတာနားလည်ဖို့လိုတယ်။ အားကောင်းတဲ့ကံတွေကိုထူထောင်ထားဖို့လိုတယ်အားကောင်းတဲ့ကံဆိုတာကတော့ခုနကဇန်သမထကသေတိတဲ့အောင်မလျှော့ကြခဲ့ရင်တော့သူအားကောင်းပါတယ်သူဂရုကံဖြစ်တဲ့အတွက်သူအရင်အကျိုးပေးမှမှန်တယ်သင်္ကန်းဒီမှာဒီဇန်ကလျှော့သွားပြီဝင်စားလို့မရတော့ဘူးဒါအကျိုးမမေ့နိုင်ဘူးဒီဝိပဿနာကံကတော့ယုတ်တဏ္ဍာရီကိုဟုတ်တိုင်းမှဆိုတာသိမယ်အကြောင်းတရားတွေကိုဟုတ်တိုင်းမှဆိုတာသိမယ်ဆိုရင်ပဲအထေကရာပြန်ကတော့လတ္တသာသောလတ္တပတိထောနိယတဂတိကောသုလသောတပန်သောနာမဟောတိဆိုပြီးဒီလိုဖွင့်ထားတယ် သာသနာတော်မှာထောက်ရတရားတော့ရသွားပြီသက်သာရတော့ရပြီလာရကောင်းရသူဂတိဆိုတဲ့လာရဂတိလည်းမြဲပြီဇုလသောတာပန်အစစ်သောတာပန်ညီတွေးလေးအစင့်တော့လည်းရောက်ရှိပြီဆိုပြီးဒီလောက်အထိအပိထားပါတယ်နော်အဲ့ဒီအစင့်လောက်အထိတော့ဘုန်းကြီးတို့ကြိုးစားထားဖို့မကောင်းဘူးလားလာရဂတိမြဲဖို့ပဲထသိအလိုတယ်နောက်ထပ်အကယ်ဂတိမှားခင်ဘာဖြစ်မလဲအဲ့ဒီအပိုင်းလေးကိုဘုန်းကြီးကပြောခြင်းလို့ပဲနော်ဟိုဘက်ကိုလှမ်းကြည့်လိုက်ပါ နောက်တစ်ခုဈာဇကလေးပေါ့သီသမဝနသုတ်ဆိုတာလေးတစ်ခုရှိတယ်ဟိုဘက်နံပါတ်462မှာအခါရမနဲ့မြတ်စွာဘုရားသည်ကောတာမီပြည်ရင်းတိုက်တော်၌တရင်သုံးနေတော်မူထိုအခါမြတ်စွာဘုရားသည်အနည်းငယ်သောရင်းတိုက်ရွတ်တို့ကိုလက်ဖြင့်ကန်၍ယဟန်တို့ထိုရန်ကိုအဘယ်သို့မှတ်တင်ကြကုန်သနည်းငါလက်ဖြင့်ကင်ထအကုန်သောအနည်းငယ်သောရင်းတိုက်ရွတ်တို့နှင့်ရင်းတိုက်တော်အတွင်းရှိရင်းတိုက်ရွတ်တို့သည်အဘယ်ကများပြားပါသနည်းဟုယဟန်တို့ကိုမိန့်တော်မူ၏ ရှင်ဗျာမြတ်စွာဘုရားလက်တော်ဖြင့်ကင်ထအကုံသောရင်းတဲ့ရွတ်တို့သည်နေပါလှဘာကုန်ဤစင်စစ်တော်ကားရင်းတဲ့တို့အတွင်းရှိရင်းတဲ့ရွတ်တို့သာမြတ်လှဘာကုန်ဤဟုလျှောက်ထားတယ်နော်ယဟန်တို့ဤဒုံပင်ငါဖျားသည်ထူးသောဉာဏ်ဖြင့်ထိုးထွင်းသိ၍မဟောအပ်သောတရားသည်သာမြန်ပြ၏အဘဲကြောင့်ထိုတရားကိုငါဖျားရှင်သည်မဟောသည်ဟုမူယဟန်တို့ထိုတရားသည်အကျိုးစီးပွားနှင့်မဆက် အရိယာမဲ့ဒီဟုသောအကျင့်များ၏အစမဟုတ်ညီငွေရန်တက်မဲ့မှုကင်းရန်ခြုံငင်းခြုံငင်းရန်ထူးသောဉာဏ်ဖြင့်သိရန်ကိုယ်တိုင်သိရန်တဏှာမှထွံ့မြောက်ရန်မဖြစ်ထို့ကြောင့်ထိုတရားကိုငါဘုရားမဟောဘူးဘုရားရှင်သိတော်မူတဲ့တရားတွေကသိများတယ်နမူနာလေးတစ်ခုပြောရင်တော့ဘုန်းကြီးတို့ဝါမင်မှာအခွန်တွေကဘာကြောင့်စိမ့်နေလဲဒီဝါမင်ကစူးဘာကြောင့်ထွက်လာတယ်ဘုရားအကုန်လုံးသိတယ် ဘယ်ထက်ကလွန်ကဲနေလို့ဘယ်လိုဖြစ်တယ်ဆိုတာအကုန်လုံးခွဲခြားစိတ်ဖြာသိပါတယ်ဒါကြီးတော့မဟုတ်ဘူးဘာဖြစ်လို့လဲဒါတော့သိုံနဲ့မဟုတ်နေပါရမလားမရနိုင်ပါဘူးနော်ဘုန်းကြီးတို့ဒီလောကမှာသိစရာတွေကတော့အများကြီးပဲဘုရားရှင်ဟောနေတာကနိဗ္ဗာန်ရောက်ကြောင်းတရားကိုသာကွက်ပြီးဟောတာဘုန်းကြီးငငယ်ကပေါ့လေဒီရက်ဒေကန္တကြီးဆိုတဲ့ပုဂ္ဂိုလ်ရေးတဲ့တောကကင်းဝေးနေနိုင်ရေးဆိုတဲ့စာအုပ်ကလေးတို့ငငယ်ကဖတ်ကူးပါတယ်နော်သူစာအုပ်ထဲမှာသူကဘာဖော်ပြထားလဲ ဟိုအချိန်ကဒီစာအုပ်ကခမန်းကျဲတော့လွန်ခဲ့တဲ့နှစ်ပေါင်း100ဝန်းကျင်လောက်ကရေးတဲ့စာအုပ်ပါသူတို့အမေရိကမှာတဲ့ပိပံပညာရှင်အသင်းတစ်ခုရှိတယ်မြက်တွေဘာဖြစ်လို့စိတ်နေရတယ်လဲဆိုတာကိုသူတို့လေ့လာတာနှစ်90ရှိတော့ပြီဒီနေ့ထိအဖြစ်မရသေးဘူးမြက်တွေစိတ်နေဆိုတာသိတယ်ဘာဖြစ်လို့စိတ်ဒါဟာမက်ဖို့နိဗ္ဗာန်ရာရင်းနဲ့ပတ်သက်လို့ဘာမှမသက်ဆိုင်ဘူးဒီတော့ဆိုလိုတာကလောကမှာ သိပ္ပံပညာကလိုက်လို့မမိနိုင်တဲ့အကြောင်းအရာတွေလည်းအများကြီးရှိနေပါတယ်ဒါကြောင့်သိပ္ပံနဲ့ညီညွတ်မှလက်ခံမယ်ဆိုတဲ့ဒီလိုဝါဒကိုတော့စွန့်မြတ်ပြီးသိမထားစေချင်ဘူးသိပ္ပံကမသိနိုင်တဲ့အကြောင်းအရာတွေအများကြီးရှိနေပါတယ်နော်သူတို့ဒုက္ခသစ္စာကိုမသိပါဘူးသမုဒိယသစ္စာကိုလည်းမသိပါဘူးနိရောဓသစ္စာကိုလည်းမသိပါဘူးမဂ္ဂသစ္စာကိုလည်းသူတို့မသိကြပါဘူးဟုတ်တယ်မလားဒါကြောင့် သိပ္ပံနဲ့ညီညွတ်မှလက်ခံမယ်ဆိုတဲ့အယူဆွဲတစ်ခုကိုတော့သိမထားစေခြင်းဘူးနော်ခုဒီမှာဘုရားရှင်ကမဲ့ဖို့နိဗ္ဗာန်ရဖို့အတွက်ဘာမှဒီတရားတွေကအထောက်အကူမပြုလို့မြတ်စွာဘုရားကမဟောဘူးမြတ်စွာဘုရားဘယ်တရားဟောလဲယဟန်တို့အဘယ်တရားမျိုးကိုငါဘုရားဟောအပ်ပါသနည်းဟုမူယဟန်တို့ဤကဆင်းရဲသည်ဤကဒုက္ခသစ္စာသည်ဟုငါဟော၏ဤကဆင်းရဲဖြစ်ပေါ်ကြောင့်သမုဒယသစ္စာသည်ဟုငါဟော၏ဤကဆင်းရဲချုပ်ရာနိဗ္ဗာန်និရောဓသစ္စာသည်ဟုငါဟော၏ ဤကဆင်းရဲချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်မကသစ္စာဟုငါဟော၏ဒါပဲနော်ယဟန်တို့အဘဲ့ကြောင့်ထိုတရားကိုဟောတော်မူသည်ဟုမူယဟန်တို့ထိုတရားသည်အကျိုးစီးပွားနှင့်စိုက်အရိယာမေတိဟုသောအကျင့်များ၏အစဖြစ်ထိုတရားသည်ညီငွေရတတ်မဲ့မှုကိညာချုပ်ရငြိမ်းရထိုသောညာဖြင့်သိရကိုယ်တိုင်သိရတဏမထွံ့ပြောက်ရဖြစ်ထိုကြောင့်ထိုတရားကိုငါဟော၏ယဟန်တို့ထိုကြောင့်ဤသန္တရာတော်၌ဤကား ဆင်းရဲခြင်းဒုက္ခအရိယသစ္စာတရားဒီဟုသိအောင်ကြိုးစားအထောက်ပါဤကသမုဒယသစ္စာဤကနိရောဓသစ္စာဤကဆင်းရဲချုပ်ရာနိရောဓနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်မကသစ္စာလို့သိအောင်ကြိုးစားအထောက်ကြပါဆိုပြီးဒီလိုဘုရားရှင်ကတိုက်တွန်းထားတယ်နော်နောက်တစ်ခုကတော့ငါနေဆင်းရဲဖြစ်သောအရိယာတို့၏အမှန်တရားကိုဟုတ်တိုင်းမှန်စွာထိုးထွင်းမသိမှု၍ဆင်းရဲဖြစ်ပေါ်ကြောင်းဖြစ်သောအရိယာတို့၏အမှန်တရားကိုဟုတ်တိုင်းမှန်စွာထိုးထွင်းမသိမှု၍ ဆင်းရဲချုပ်ရာနိဗ္ဗာန်ဖြစ်သောအရိယာတို့၏အမှန်တရားကိုဟုတ်တိုင်းမှန်စွာထိုးထွင်းမသိမူ၍ဆင်းရဲချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်မြတ်ဖြစ်သောအရိယာတို့၏အမှန်တရားကိုဟုတ်တိုင်းမှန်စွာထိုးထွင်းမသိမူ၍ဆင်းရဲ၏အဆုံးကိုပြုလိမ့်မည်ဟုဤသို့ပြောရသောအကြောင်းသည်မရှိ ပြောနိုင်တဲ့အကြောင်းဆိုတာမရှိဘူး။ယဟန်တို့ဥပမာတော်ကငါသည်ရှားရွက်တို့ကို၎င်းထင်းရှူးရွက်တို့ကို၎င်းရှေးရှားရွက်တို့ကို၎င်းဖက်ခွက်ပြုလုပ်၍ရေကုန်မူလိဆောင်အပ် ဖက်လိနှတောင်ပြုလို့ရမူလိပန်အံ့ဟုဤသို့ပြောဆိုရသောအကြောင်းသည်မရှိတကဲ့သို့ထို့တူပင်ယဟန်တို့ငါသည်ဆင်းရဲဖြစ်သောအရိယာတို့၏အမှန်တရားကိုဟုတ်တိုင်းမှန်စွာထိုးထွင်းမသိမှု၍ကမ္မုဒိယသစ္စာနိရောဓသစ္စာနောက်တစ်ခုဆင်းရဲချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဖြစ်သောအရိယာတို့၏အမှန်တရားကိုဟုတ်တိုင်းမှန်စွာမသိမှု၍ထိုးထွင်းမသိမှု၍ကောင်းစွာဆင်းရဲ၏အဆုံးကိုပြုနိုင်လိမ့်မည်ဟုဤသို့ပြောဆိုရသောအကြောင်းသည်မရှိနော်ဒီတော့ ရှားရွယ်ဆိုတော့မြင်မှုမှာပဲအမတန်သေးတယ်နော်အဲ့ဒီအရွက်ကလေးတွေနဲ့ဖက်ခွက်လုပ်ပြီးငါရေတွေသဲလာမယ်ဆိုရင်ဖြစ်နိုင်ပါ့မလားအရွက်ကတိတ်သေးတယ်မဖြစ်နိုင်ဘူးနော်အလားတူပဲသစ္စာလေးပါးကိုမသိဘဲနဲ့သန္တရာဝစီဒုက္ခကိုအောင်ပြုတ်လို့မယ်ဆိုဘယ်လိုမှမဖြစ်နိုင်ဘူးအဲ့ဒါကိုတော့ဒုက္ခကြီးတွေဒုက္ခကြီးတွေယုံကြည်ဖို့လိုတယ်နော်ဟာတို့ဆရာတော်ဒီလိုပဲဟောထားတာပဲတို့ဆရာတော်ကဒီလိုပဲဟောတာပဲဆိုပြီးတော့ဒီလိုပြောလို့တော့မဖြစ်ဘူးနော်ဒီနေရာမှာဒီအကြောင်းနဲ့ပတ်သက်ပြီးဘုန်းကြီးနည်းနည်းနောက်ထပ်တစ်ခုပြောချင်တာကတော့အရှင်အနန္ဒအကြောင်းလေးပဲ ရှင်နန္ဒကပထမဝါဆိုကတော့နော်ဘုရုံကြီးဘုန်းကြီးဒီလောက ပြောခဲ့ပြီးပြီဘုရားရှင်တဝါရတော်မူပြီးတော့တဘောတပေါင်းလာပြည့်နေ့မှာယဟန္တာမထေ2000ခြံရပြီးတော့ကိပိလုနေပြီးတော့ကိုခေါင်းဆုံးစပြောချီတော်မူပါတယ်ကိပိလုနေပြီးတော့မှဘုရားရှင်ခုနှစ်ရက်တရင်တော်တော်မူပြီးတော့မိရတော်ခွင့်မင်းနဲ့သုရဒနာမင်းကြီးတို့လည်းသောတပန်တည်သွားကြပါတယ်နော်အဲဒီနန္ဒမင်းသားနဲ့ရှင်ရဟုလာတို့ကိုလည်းရှင်ပြုတ်ပေးလိုက်ပြီးပြီ အဲ့ဒီကပြန်လာတဲ့အချိန်ခါမှာနှစ်လကြာပါတယ်နော်အဲ့ဒီနှစ်လကြာတော့လန်ခုလတနေရာမှာအနုပယအနီကုန်းဆိုတာရှိပါတယ်အဲ့ဒီရွာလေးတောမြို့လေးတစ်ခုပေါ့အဲ့ဒီမသေးဥယျာဉ်တစ်ခုမှာဘုရားရှင်တို့တရင်သုံးကရှင်အနန္ဒာတို့ရှင်အနုရုဒ္ဓတို့စတဲ့ဒါဂိမင်းသား6ဦးနဲ့ဥပါလိစတ္တန်တွေတို့ရှင်ဟန်ပြုကြတယ်ရှင်အနန္ဒာကအဲ့ဒီဝါတွင်းမှာ တရားဘာဝနာတွေကိုလက်တွေ့ကျင့်ကြံကြုပ်ကိုပွားများအထောက်တော်မူပါတယ်ဇာနမပတ်ရှင်းပါလဲရတယ်နော်တစ်ချက်နောက်တစ်ခုကအတိတ်နဂပိစုပန်အစ္ဆတပိဋ္ဌအစတဲ့တစ်ဆက်တစ်မျိုးသောအချက်အပြင်ကြီးနေတဲ့ခန္ဓာ၅ပါးကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတော့ဒုညိဝိပဿနာရှုနိုင်ပါတယ်နောက်တစ်ခုကကြောင်းကျိုးဆွနေမှုပရိစ္ဆသမုပ္ပါသဘောတရားတွေကိုလည်း စနစ်တကျရှုပွားသုံးသပ်ပြီးတော့ဒီပရိစ္ဆာသမုပ္ပါအင်္ဂါရတွေကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်းပြီးတော့ရှုပွားသုံးသပ်နိုင်ပါတယ်သို့တော့အရိယာမဉ္ဇဉ်ဘုံဉ္ဇဉ်တို့မဆက်ရောက်နိုင်ဖြစ်နေပါသေးတယ်အဲ့ဒီတစ်ချိန်မှာပေါ့အဲ့ဒီဝါရဲမှာပဲနာမည်ကျော်ဖြစ်တဲ့အရှင်ကုဏ္ဏညာရဲ့တူတော်ဖြစ်တဲ့အရှင်ပုံဏမထေထမ်းမှာအဲ့ဒီအချိန်ကမှအရှင်ပုံဏကယဟနာဖြစ်နေပါပြီတရားနာခွင့်ရသွားတယ်ကျင်းမွန်မှန်လေးနဲ့ဥပမာထားပြီးတော့အရှင်ပုံဏမထေကသူ့ကိုတရားဟောပေးတယ်နော် မှန်ရှိမှတခါကြီးတွေသွားပြီးမှတ်တတ်ကြလိုက်ပါမှန်ထဲမှာမျက်နှာရိပ်မိမိမျက်နှာရိပ်မတွေ့နိုင်ဘူးလားအဲ့ဒီမျက်နှာရိပ်ကမိမိလားလို့မေးရင်ဘယ်လိုဖြစ်မလဲဟမ်အဲ့ဒါပဲနော်အဲ့ဒီမျက်နှာရိပ်ထဲမှာမှန်ထဲမှာရှိနေတဲ့ရုပ်ပုံကိုတဏှတ်နဲ့ပြစ်တတ်ကြည့်သေမလားတခါကြီးဒီကကြီးတွေမသိနိုင်ဘူးဟုတ်တယ်မလားဒီမကြီးတွေလည်းမသိနိုင်ဘူးသူငါမဟုတ်ဒါပေမဲ့ तू ကဘာဖြစ်လဲဒီဘက်က မျက်နှာဒီပဂတိလူရဲ့မျက်နှာနဲ့ကင်းပြီးတော့လေဒီမှန်ထဲမှာအရေးထင်တာမထင်ဘူးဒီသဘောကိုသဘောပေါက်အောင်ရှင်ပုံနဲ့မထေကတေချာဒီမှန်ဥပမာလေးနဲ့ရှင်းပြဆိုလိုတာကယုတ်ဝိညာဉ်တင်ညာသင်္ခါရဝิญဉ်ခေါ်တဲ့ဒီခန္ဓာ၅ပါးသည်မှန်ထဲမှာထင်နေတဲ့အရေးလိုပဲသူတို့ကငါတို့ဘာယောက်ျားမိန်းမလို့ဉာဏ်ပညာမျက်စိမရှိတဲ့ပုဂ္ဂိုလ်တွေစွဲယူဖို့အကြောင်းတစ်ခုသာဖြစ်တယ်တကယ်တော့ဉာဏ်ပညာမျက်စိရှိနေတဲ့ပုဂ္ဂိုလ်တွေကြတော့စွဲမယူဘူးဒါငါလည်းမဟုတ်ဘူးငါဟာလည်းမဟုတ်ဘူး ငါရဲ့အတ္တလည်းမဟုတ်ဘူးအနိစ္စဒုက္ခအနတ္တတရားတွေသာဖြစ်တယ်ဆိုတာကိုပေါ်လွင်အောင်ရှင်ဘုံနာမထေရကအရှင်းပြီးတရားဟောပေးပါတယ်အဲဒီလိုဟောပေးပြီးတဲ့အခါကျတော့မှဘုန်းကြီးတို့အနတ္တလက္ခဏာသုတ်တံမှာလာတဲ့ဒေသနာအတိုင်းပဲငါရှင်အနန္ဒာယုံတရားတွေအနိစ္စလားအနိစ္စလားမေးတယ်အနိစ္စပါရှင်ဘုရားဒုက္ခလားဒုက္ခလားမေးတော့အနိစ္စမှန်နေတဲ့ဒီတရားတွေဒုက္ခလားဒုက္ခလားမေးတော့ဒုက္ခပါဘုရားလို့ပြန်လျှောက်ထားတယ်အနိစ္စလည်းမှန်တယ်ဒုက္ခလည်းမှန်တယ်ဖောက်ပြန်ပြစီတတ်တဲ့ဥပရိနာမဓမ္မလည်းမှန်နေတဲ့ဒီတရားဟာ အတ္တလားအနတ္တလားမေးတော့အတ္တလို့ရှုသိမ့်ပါမလားဆိုတော့မရှုသိမ့်ဘူးပြန်ဖြေတယ်အလားတူပဲဝေဒနာသင်ညာသင်္ခါရဝิญဉ်နေလဲဒီတိုင်းမှမေးတယ်ဒီတိုင်းမှဖြေပါတယ်အဲ့ဒီအချိန်ခါမှာကြည့်ပေါ့ခန္ဓာငါးပါးကိုအစဉ်အနန္တသိလားမသိဘူးလားသိနေတယ်ခန္ဓာငါးပါးတို့ရဲ့အနိစ္စဒုက္ခအနတ္တသဘောကိုမသိဘူးလားသိနေတယ်သိတဲ့အခါကျတော့မှအဲ့ဒီမှာရှင်ဘုံနာမထေရကဘုရားရှင်ဟောတော်မူတဲ့အတိုင်းပဲတသမတိယအနန္တစသည်ဖြင့်အတိတ်အနာဂတ်ပိစုံပံဣဇဒဗေဒဩလာရိကအကျမ်း ဒုက္ခမအနုဟိနအယုတ်ပဏိတအမြတ်ဒူရအဝိတန္တိကအနိဆိုတဲ့တစ်ဆက်တစ်မျိုးသားချင်းဖြင့်ဒီနေ့ဒီခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃ဌာန်တင်ရှုပါဆိုပြီးတော့သင်ပေးလိုက်တယ်သင်ပေးလိုက်တဲ့အခါမှာရှင်အနန္ဒမထေကနောက်တော့တရားနောက်ကိုလိုက်ပြီးတော့အစဉ်လိုက်ပြီးရှုပါသုံးသပ်နိုင်တဲ့အတွက်ထိုတရားဒေသနာဆုံးတဲ့အခါမှာအရှင်အနန္ဒမထေသောတာပန်တည်သွားပါတယ်နော်ဒါကသူဝိပဿနာဉာဏ်ကြီးကရင့်ကျက်တဲ့အချိန်ခါမှာဖြစ်ပေါ်လာတဲ့အချိန်ကြီးပြောလို့ရင်ကအဲ့ဒီရှင်အနန္ဒမထေက 45နှစ်ဒါကာလပတ်လုံးသူကသောတာပန်ဖြစ်နေပဲနေသွားပါတယ်အဲ့လိုနေသွားပြီးတော့သူ့ရဲ့နောက်ကျောင်း background လေးကိုလည်းနည်းနည်းပြန်ကြည့်ပါနော်နောက်ကျောင်း background ကသူကအေရတဲ့ငါးတံဘွယ်သူရဖို့အတွက်ဘုဒ္ဓမုရဒဘုရားရှင်ရဲ့သာသနာတော်တွင်မှန်တဲ့ကသူကဆူတောင်းပန်ထွက်ခဲ့တဲ့အမျိုးကောင်းသားတူဖြစ်တယ်ဘုဒ္ဓမုရဒဘုရားရှင်ကလူတို့ရဲ့သက်တမ်းအနှစ်တသိန်းတန်းမှာပွင့်ထွန်းပေါ်ပေါက်တော်မူတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အဲပွင့်ထွန်းပေါ်ပေါက်တော်မူတဲ့ဘုရားရှင်ဖြစ်ပါတယ် အဲ့ဒီမှာသူကချမ်းသာကြွယ်ဝတဲ့အမျိုးကောင်းသားဖြစ်ပြီးတော့ဘုရားရှင်ထံမှာဒီဣရိဒငါးတောင်ဝေဒုခံဖို့အတွက်သုတုပန်ထွက်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်တယ်အနှစ်တသိန်းဘုရားရှင်နဲ့တွေ့တဲ့အချိန်ခါမှာအလကားမနေပါဘူးနော်တိတ်လည်းချမ်းသာကြွယ်ဝနေတဲ့ပုဂ္ဂိုလ်ဖြစ်တော့စီဝဥစ္စာတွေထိုက်ရှာဖို့အကြောင်းနဲ့သူ့မှာတိတ်မရှိဘူးမရှိတော့ဒီတရားကိုနှစ်တသိန်းသူကလေ့ကျင့်နေတာပါအဲဒီတော့ဘုန်းကြီးတလောကပြောခဲ့ပြီးပြီပရိသမိတာညာကိုရမဲ့ပုဂ္ဂိုလ်တွေမှာဖြစ်ကြမဲ့အင်္ဂါဘယ်နှခုရှိလဲ၅ခုနော် အဲ့ဒီ၅ခုကိုသူတို့ကစနစ်တကျဖြစ်ခြင်းကြီးခဲ့၄ခုကိုတော့စနစ်တကျအတိတ်ဘုရားရှင်တို့ရဲ့သာသနာတော်မှာဖြစ်ခြင်းခဲ့ဘူးပါတယ်အဓိကမှခေါ်တဲ့မညာပုံညာကတော့ဒီဂေါရမဘုရားရှင်ရဲ့သာသနာတော်မှာကြမှသူရရှိတယ်ကျန်နေတဲ့ပရိယသောဝနပရိပု္ပ္ပာခေါ်တဲ့ပရိယတရားတော်တွေကိုသိယူခြင်းအထက်ကရာကိုနာကြားခြင်းသို့မဟုတ်တရားတော်ရဲ့တရားတော်ကိုနာကြားခြင်းပါဠိတော်အထက်ကရာတို့မှာခဲရခဲစစ်အဓိပ္ပာယ်ကြီးကို မေးမြန်းလျှောက်ထားခြင်းနှာယူခြင်းဒီအင်္ဂါရက်တွေလည်းရှေးဖျက်ရှင်တို့ရဲ့သာသနာတော်မှာသူပြည့်စုံပြောတော်ခဲ့ပါတယ်။နောက်အရေးကြီးဆုံးအင်္ဂါရက်ကဘာလဲဆိုတော့ပုဗ္ဗယောဂဘုန်းကြီးလည်းပြောခဲ့ပြီးပြီ။ရှေးရှေးဖျက်ရှင်တို့ရဲ့သာသနာတော်အတွင်းမှာသင်္ခါရုပ္ပကညံတို့တရားဝိပဿနာဘာဝနာကမ္မဋ္ဌာန်းကြီးစီးပြန်ခဲ့ဖို့ခြင်းဆိုတဲ့ဒီအင်္ဂါရက်လည်းသူကဖြစ်ကျင်ခဲ့ပါတယ်။ဘာကြောင့်လဲ။သူကသောတာပန်အဖြစ်နဲ့ပရိသမီတာညံ၄ပါးကိုရရှိမဲ့သူတော်ကောင်းတွေထဲမှာသူပါနေတယ်။ဒါစည်ရင်ထုတ်ထားတယ်နော်။အထက်ကရာဝိသုဒ္ဓိမေအထက်ကရာဒုတိယဘက်မှာစည်ရင်ထုတ်ပြထားပါတယ်။ ဒီတော့ပရိသမီရာဉာဏ်၄ပါးကိုရရှိမဲ့သူတော်ကောင်းတွေဖြစ်ကြရမဲ့ဒီအင်္ဂါရက်တွေကိုလည်းသူကအတိဘဝကကြာကြာနတ်တာဖြစ်ခြင်းခဲ့တဲ့ပုဂ္ဂိုလ်ခုဒီဘဝရောက်တော့လဲရှင်ပုံနဲ့မထင်မရောက်ခင်မှာဒီအတိဏ္ဍကပိစုပန်ဣဇဒပိဒါစတဲ့၁၁မျိုးသောအချက်ဖြစ်ဒီနေတဲ့ဒီခန္ဓာ၅ပါးကိုလည်းအိဇဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတွင်ကြီးဝိပဿနာရှုတတ်တဲ့ပုဂ္ဂိုလ်နောက်တစ်ခုကျောင်းကျိုးဆက်နေမှုပရိစ္ဆသမုပ္ပါသဘောတရားတွေကိုလည်းဒီလောကဘုန်းကြီးပြောခဲ့ပြီးပြီသူကသေချာချာအနုလုံအနုလုံပတိလုံအပြည့်အမြန်အနှံ့နှံ့ ဝိပဿနာဘာဝနာကမ္မထံစီးပြနိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒါသူ့ရဲ့အရေးချင်းသူ့ရဲ့နောက်ခံ background အဲ့ဒီလိုအရေးချင်းနေတဲ့ပြေဝနေတဲ့ပါရမီမျိုးစေ့ကလည်းခိုင်လုံနေတဲ့အတွက်အရှင်ဘုန်းတော်မထေရဓမ္မတရားစကားနာကြားခွင့်ရရှိလိုက်တဲ့အချိန်ကမှသူကသောတာပတ္တိမေဖို့စိုက်သွားတာပါနော်ဒါသူ့ရဲ့ background ပဲဒါပြည့်နဲ့55ပါသူကသောတာပန်ဖြစ်နေနေခဲ့ရတယ်ဘုရားရှင်ပြိဋိဘအကြောင်းကတော့သူ့ရဲ့ အရတ္တဖို့ရနိုင်လောက်အောင်ပါရမီမျိုးစေ့တွေကမရင်ချက်ထားတာလည်းအကြောင်းတစ်ခုဘုရားရှင်ထာမသူကတက်ရပြီးပရိယာတရားတွေကိုအကုန်သင်ယူနေတယ်အထေကရာနဲ့တကွာကြကြနနာသင်ယူနေတဲ့ပုဂ္ဂိုလ်လည်းဖြစ်တာဒါလည်းအကြောင်းတစ်ခုနောက်တစ်ခုကတော့ဘုရားရှင်ကိုပြုစုလုံကျွေးတဲ့နေရာမှာမအိပ်ပါဘူးနော်ဘုရားရှင်ကသူအမတန်ချစ်မြတ်နိုးတယ်အမတန်ကြည်ညိုလေးစားတယ်တညတညမှာ၉ချိန်၉ချိန်ဘုရားရှင်ရဲ့ခန္ဓာကုတိတိုက်တော်ကိုအမြဲတမ်းလှည့်တယ် ဘုရားရှင်ခေါ်လိုက်ရင်အစင်းသင့်ဖြစ်အောင်သူနေနေတယ်အိတ်မနေဘူးလိုက်နှိုးရတယ်ဆိုတာမရှိဘူးနော်အဲ့ဒီလိုရိုးရိုးသေးသေးဖြင့်သူကဘုရားရှင်ကိုပြုစုလုံကျွေးခဲ့တဲ့35နှစ်ကြာတယ်အဲ့ဒီလိုပြုစုလုံကျွေးပြီးတော့မှဘုရားရှင်ပြိဋိဘံစံတော်မူတဲ့အခါ25နှစ်ထင်တယ်နော်ဘုရားရှင်ပြိဋိဘံစံတော်မူတဲ့အခါဘုရားရှင်ကလည်းသူတိုက်တွန်းခဲ့ပါတယ်တင့်မှာပါရမီရိုးစိတ်ရှိတယ်ဆက်လက်ကြိုးစားအထောက်ဖို့တိုက်တွန်းခဲ့တယ် ဒါပေမဲ့လို့ဘုရားရှင်ပြိဋိဘံဆန်လိုက်တဲ့အတွက်သူကသောကတွေတော်တော်များနေတယ်သောကတွေများနေတဲ့အခါကျတော့ဒကာဓမ္မတွေကိုငိုတဲ့ဒကာဓမ္မတွေကိုလိုက်ဖြောပြရတာလည်းတကြောင်သူတို့ကိုဖြောင်းပြရတာလည်းတကြောင်မိမိကိုယ်တိုင်ကဒီသောကတွေကိုနှိမ့်ကွက်နေရတာလည်းတကြောင်ဒီလိုအကြောင်းမျိုးမျိုးတွေဖြစ်နေတယ်အဲ့ဒါမှနတ်တွေကတချို့သူဝိုင်းသတိပေးတယ်အရှင်ပြပြစ်တော့ပြစ်တော့ပြစ်တော့ပြစ်တော့ပြစ်တော့နဲ့အဲ့ဒီလိုရောက်ပြီးစကားတွေပြောနေတော့ဒီမက်ဖုန်လေးမှာဘယ်လိုရမလဲဟုတ်တယ်မလားအဲ့ဒီလိုတိုက်တွန်းတဲ့အတွက်သူကြိုးစားဖို့ဆုံးဖြတ်ချက်ချပါတယ် ဒါပေမဲ့လို့အရှင်မကတ်ဆိုတာသူကအမတန်ရင်းနှီးပါတယ်နော်အတန်ချင်းလည်းသိကွာမယ်လို့တော့မထင်ပါဘူးဒါပေမဲ့ရှင်မကတ်ဘကိုသူအမတန်ယုံသေးလေးစားပါတယ်ရှင်မကတ်ဘကလည်းသူ့ကိုဆုံးပါတယ်သင်္ကနာတင်တဲ့အချိန်ခါမှာယဟန္တာမထေ900ရွေးချယ်ဖို့ဆုံးဖြတ်ထားတော့အဲ့ဒီယဟန္တာမထေ900မှာ499ပါးကိုတော့ရှင်မကတ်ဘကသူ့စန္ဒနဲ့ရွေးချယ်လိုက်တယ်ဒီရှင်အနန္ဒတပါးကိုတော့သူကခြံထားတယ်တန်ကအများရဲ့သဘောတူညီချက်ကိုစောင့်တယ်ဘာဖြစ်လို့လဲ သူကသောတပန်ဖြစ်နေတယ်သူ့ကိုရွေးချယ်လိုက်ရင်မျက်နှာလိုက်သလိုဖြစ်နေမယ်ဒါဖြစ်တဲ့သူနဲ့ကင်းပြီးတန်ခါနာတင်ဖို့ဆိုတာကလည်းမဖြစ်နိုင်တဲ့အကြောင်းကဘုရားရှင်ဓမ္မဒီပိဋကတော်တွေကိုတိုက်ရိုက်သင်ယူတာသူတစ်ပါးပဲရှိတယ်ကျန်တဲ့ပုဂ္ဂိုလ်တွေကတဆင့်သင်ယူရတာများတယ်ဒီတော့ပိဋကသုံးပုံကိုနှုတ်ကုန်ဆောင်ပြီးအထက်ကရာနဲ့တကွာတေချာနှုတ်ကုန်ဆောင်ထားနိုင်တာကသူတစ်ပါးပဲရှိတယ်ရှင်ဥပလိမထေကြတော့ဝီနီးကိုသာသူက specialize လုပ်ထားတာဝီနီးဒေသနာတော်မှာသူကကျွမ်းကျင်တယ်ဒါပြီးတော့သုတ်တန်ဒေသနာနဲ့အဘိဓမ္မာဒေသနာကြတော့ရှင်အာနန္ဒာလို့မကျွမ်းမြောက်ဘူး အဲဒီတော့အခက်ခဲကဖြစ်နေတော့သံဃာရဲ့သဘောတူညီချက်နဲ့ဒါဆရာအနန္ဒာကိုတော့ရွေးချယ်တယ်သို့တော့အဲဒီလိုရွေးချယ်လိုက်တဲ့အချိန်ခါမှာဘေးကသံဃာယဟန်ယဟန္တာမထေရကိုသူ့ယဟန္တာဖြစ်စေခြင်းနဲ့အတွက်ဒီကွယ်ဒီမှာကိလေသာအနက်အပုပ်အပုပ်နဲ့နေကင်းနေတဲ့သံဃာနာဘွဲမှာကိလေသာအပုပ်နဲ့ရှိနေတဲ့ပုဂ္ဂိုလ်တယောက်ကဝင်နေတော့တော်တော်ခက်နေပြီဆိုပြီးနည်းနည်းပါးပါးမကြားတကြကြဲ့ရကြတယ်ဆန္ဒနာလည်းသာသိပါတယ်သူ့ကိုပြောနေတယ်ဆိုတာ အဲ့ဒါနဲ့အဲ့ဒီညမှာတညမှာ तू ကကြိုးစားတယ်ကြိုးစားတော့ तू ကဘာအထုတ်တယ်ဒါပဲဘုန်းကြီးပြောနေတာနော်ကာကတာတတိကမ္မထံကို तू ဘွားတာပါဒါစာမအတိကျရှိတယ်ကာကတာတတိကမ္မထံကိုကြကြနနနားလည်ခြင်းမစ္စိမနိကေမှာကာကတာတတိသုတ်တန်ဆိုတဲ့အဲ့ဒီသုတ်တန်တစ်ခုရှိပါတယ်အဲ့ဒီသုတ်တန်ကိုတကကြီးတွေဖတ်ကြည့်ပါမြန်မာပြန်နေလဲရှိတယ်အဲ့ဒီသုတ်တန်မှာဘုရားရှင်ကဒီ32ခုဌာနတွေကိုရွှေရှာဆက်ဆုံးပတိကုလအဖြစ်ပရမဇန်တမတိဆိုင်အောင်ရှုပွားပုံတွေကိုလည်းခေါ်ထားတယ် အဲ့ဒီ32ခုထာတာကိုအာယုံယူပြီးတော့အယောင်ကတိုင်း၄မျိုးပေါ့ဘုန်းကြီးစာအုပ်ထဲမှာရေးထားတဲ့အတိုင်းအယိုးစုကဲ့သို့သောကုဋ္ဌာသတွေကိုကြည့်ပြီးတော့အဖြူအောင်ကတိုင်းစပိန်တို့လိုကုဋ္ဌာသတွေကိုကြည့်ပြီးတော့အညိုရောင်ကတိုင်းရှင်ငယ်တို့လိုကုဋ္ဌာသကိုကြည့်ပြီးတော့အဝါရောင်ကတိုင်းတွေးတို့လိုကုဋ္ဌာသတွေကိုကြည့်ပြီးတော့အနီရောင်ကတိုင်းအဲ့ဒီကတိုင်းလေးခုရှုဘွားပုံတွေကိုလည်းဘုရားရှင်ကအဲ့ဒီသုတ်တော်မှာဟောထားပါတယ်နော်ဒီတော့ဆိုလိုတာကသူကအဲ့ဒီကတိုင်းသမပတ်တွေကသူကရှေ့တွေကကျွမ်းကျင်ပြီးသားသံသမပတ်ရှင်ဘွားကိုသူကသေချာရှုနိုင်တယ် ကတိုင်း၁၀ပါးဓမ္မပါ၈ပါးကြကြနာရှုနိုင်တဲ့ပုဂ္ဂိုလ်ဒီကာကရတိတိသုဒ္ဓမှာကဒီ32ခုဓာတ်ကိုလည်းသူကကြကြနာရှုနိုင်တာရှုပြီးတဲ့အခါဒီကတိုင်းတမာတိတွေကိုဇန်တမာတိတွေကိုအခြေခံပြီးတော့သူကဝိပဿနာကူးတာအဲ့တော့32ခုဓာတ်မှာကုဋ္ဌလာတိုင်းကုဋ္ဌလာတိုင်းမှာဒလီဘာလှန်သိသိလိုက်ရင်ကလအမှုန်တွေဖြစ်တာပဲဒီကလတွေဓာတ်ခွဲလိုက်ရင်ယုတ်ပရမသဘောတရားတွေရှိတယ်ဒဝရ6ပါးနဲ့ဒီ30 32ခုဓာတ်တော့မဟုတ်ဒီဓကမထအကျဉ်းကြီးကြတော့ဘုန်းကြီးပြောခဲ့ပြီးပြီ42ခုဓာတ် ဒီ42ခုတတ်တာမှရှိတဲ့ရုပ်တွေကိုစနစ်တကျရှုတတ်တယ်ရှုပြီးတော့သူကနံတရားတွေကိုလည်းစနစ်တကျရှုတတ်ပါတယ်ဘာဖြစ်လို့လဲဟိုသောတာပန်ဖြစ်စဉ်ခါရက်ကဒီရုပ်ဝေဒနာသင်္ကြန်သင်္ခါရဝิญဉ်ခေါ်တဲ့ခန္ဓာ၅ပါးကိုစနစ်တကျအနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တင်းပြီးရှုတတ်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အဲ့ဒီညမှာလည်းသူကဈဉ္ညာလျှော်ရင်းနဲ့ရှုနေတယ်အထူးသဖြင့်ပေါ့လေနော်ရံခါတော့နည်းနည်းပါးပါးထိုင်ပါလေသို့တော့ဈဉ္ညာလျှောက်ရရှုတာကပုံများတယ်အိတ်ကျင်ငိုင်းမိမှုကိုပယ်ဖြောက်တဲ့အနေဖြင့်ဈဉ္ညာလျှောက်ပြီးရှုနေတယ် ရှုလိုက်တော့ဝရိယကသိဖြစ်ခြင်းတဲ့စိတ်ဓာတ်တွေကလည်းအာကောင်းတဲ့ဝရိယကလည်းလွန်ကဲနေတဲ့အတွက်အဲ့ဒီညမှာပြုံးငယ်တဲ့အရဟတမေအရဟတဘုကိုမဆက်ရောက်နိုင်သေးဖြစ်နေတယ်။အာယုံတက်ခဏဤအချိန်လောက်ကြတော့သူကဝရိယကိုနည်းနည်းလေးရှော့ချတဲ့အနေအချင်းခဏတုံးလုံးလှဲမယ်ဆိုပြီးတော့အဲ့လိုတုံးလုံးလှဲလိုက်တဲ့အခါမှာခေါင်းနဲ့ခေါင်းနဲ့မထိခင်စัจ जा လေးမှာပဲဝရိယနဲ့တမာရီကညီမျှသွားတဲ့အတွက်အဲ့ဒီမှာအရဟတဘုတည်သွားပါတယ်။သို့တော့ သူဘာရှုတယ်ဆိုတော့အဲယုတ်တည်ဆက်တစ်မျိုးသောအချက်အဖြစ်ကြီးနေတဲ့ယုတ်နံပရမတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးတော့ရှုနေတာပါသွားတယ်သွားတယ်သွားတယ်လဲတယ်လဲတယ်လဲတယ်အိတ်တယ်အိတ်တယ်အိတ်တယ်အဲ့ဒီလိုရှုတာမျိုးတော့မဟုတ်ပါဘူးเนาะအဲ့ဒါဘုန်းကြီးကဲအဲ့ပြီးပြောတာမဟုတ်ဘူးเนาะတခါကြီးတွေဒီမကြီးတွေရှုကြည့်ပါအိတ်တယ်အိတ်တယ်လို့ရှုရင်သူ့လိုရဟန္တာဖြစ်မဖြစ်အဲ့ဒါကိုကိုကိုပဲစဉ်းစားเนาะဖြစ်တယ်ဆိုရင်တော့ရှုတာရှု ဒီတော့ဒီသစ္စာ၄ပါးကိုဟုတ်တိုင်းမှန်ဆိုမသိခဲ့ရင်မဖို့နိဗ္ဗာန်ကဘယ်လိုမှမရဘူးဘုရားကလည်းအကျဉ်းချင်းဤမျိုးစုံနဲ့ဟောနေတာပါဒီလောက်ဆိုရင်တော့နည်းနည်းလက်ခံဖို့တော့မကောင်းဘူးလားဘယ်နဲ့တော့လက်ခံနိုင်ပါမလားကဲကြိုးစားကြပါနော်အဲ့မှာကြံနေတဲ့ဒန္တတုတ်တို့စေလတုတ်တို့နော်အဲ့ဒါတွေဖတ်ကြည့်ပါဘုန်းကြီးဘုဒ္ဓတာဖြစ်ဖတ်ဖို့အဲ့ဒါလေးတွေထက်ထက်ပြီးထားတယ်နော်အဲ့ဒီမှာနောက်တစ်ခုကတော့နံပါတ်465မှာ တတ္တိတတသုတ်တံဆိုတာလေးတစ်ခုရှိတယ်နော်အဲ့ဒါလေးနည်းနည်းဘုန်းကြီးပြောမယ်ယဟန်တို့ဥပမာတော်ကယောက်ျားသည်အသက်အနှစ်တရာရှိအနှစ်တရာအသက်ရှိထိုသူကို အမောင်ယောက်ျားလာလော့နာနဲ့ခန္ဓာတင့်ကိုလှန်ကျက်တရားဖြင့်ညှဉ်းပန်းကုန်လတမွန်တိအခန္ဓာလှန်ကျက်တရားဖြင့်ညှဉ်းပန်းကုန်လတညနေကျအခန္ဓာလှန်ကျက်တရားဖြင့်ညှဉ်းပန်းကုန်လတအမောင်ယောက်ျား နေတိုင်းနေတိုင်းလှန်ချက်300 300တို့ဖြင့်ညှဉ်းပန်းခံရသောသင်သည်အသက်အနှစ်တရာရှိသည်ဖြစ်၍အနှစ်တရာအသက်ရှိသည်ဖြစ်၍အနှစ်တရာကုန်လွန်သောအခါထိုတွင်မသိရသေးသောအရိယာတို့၏အမှန်တရားသစ္စာလေးပါးတို့ကို ထိုတွင်သိရလိမ့်မယ်ဟုဤသို့ပြောရ၏ဒီနေ့လှန်အချက်300ဆိုတော့တရထက်နဲ့တော့သိနိုင်ပါတယ်နော်မသိဘူးပဲထားပါတော့တဲ့ဒါဥပမာနော်အဲဒီတော့အနှစ်တရာလုံးလုံးထိုးတယ်ဒီနေ့အချက်300နော် အဲဒီလိုဆိုလို့ရှိရင်သင်သစ္စာလေးပါးသိလိမ့်မယ်အနှစ်တရားပြည့်တဲ့အခါသစ္စာသင်လေးပါးသိလိမ့်မယ်လို့လာမြန်ပြောခဲ့မယ်ဆိုရင်ဘုရားရှင်ကဘာမေးရှိလဲယဟန်တို့အကျိုးလိုလားသောအမျိုးကောင်းသားသည်အညှင်းမှန်းခံရန်ကက်ရောက်ထိုက်လှမ်းအထိုးခံတတ်တယ်သွားခံလိုက်တော့နော်ထိုးသို့ဖြစ်ခြင်းသည်အဘယ်ကြောင့်ကြောင့်ဒီယဟန်တို့ဤတန်ត្រာ၏အစကိုမသိနိုင်ရကလှမ်းထိုးခံရသူတန်လျက်ဖြင့်တန်လျက်ဖြတ်ခံရသူမြားပြစ်ခံရသူပစိန်ပေါက်ခံရသူတို့၏ရှေးအစွန်းသည်မထင်သောကြောင့်ဒီနော် ယဟန်တို့ဤသို့လှန်ထိုးတန်လျက်ဖြတ်မြတ်ပြစ်ပစိန်ပေါက်ခံရ၍သစ္စာလေးပါးကိုသိခဲ့မှုအရိယသစ္စာလေးပါးသိမှုကိုဆင်းရဲခြင်းနှလုံးမသားရခြင်းနဲ့တကွဖြစ်ငါမဖျားမဆိုယဟန်တို့စစ်စစ်တော်ကအရိယသစ္စာလေးပါးသိမှုကိုချမ်းသာခြင်းဝမ်းမြောက်ခြင်းနဲ့တကွသာဖြစ်ဟုငါဖျားဆို၏အဘယ်လေးပါးတို့နည်းဟုမူဆင်းရဲဖြစ်သောအရိယာတို့၏အမှန်တရားဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာနော်အဲ့ဒီအရိယာတွေအမှန်တရားတို့ဒီယဟန်တို့ထို့ကြောင့်ဤသာသနာတော်၌ ဤကဒုက္ခအရိယသစ္စာတိဆင်းရဲဒုက္ခအရိယသစ္စာတိသမုဒိယသစ္စာနိရောဓသစ္စာတိမဂ္ဂသစ္စာတိဟုသိအောင်ကြိုးစားအထောက်ပါဆိုပြီးဒီလိုတိုက်တွန်းထားတယ်အကြောင်းကတော့ဒီလိုပါတချို့သုံးတန်နေမှာအနမတက်ကသုံးတန်နေမှာဟောထားပါတယ်နော်သန္တရာခီးကသိစေလွန်းလာတော့တတ္တဝါတွေသန္တရာလဲစဉ်အခါမှာဝက်ဖြစ်လို့မှိန်ထုတ်ခံပြီးတရားတဲ့ဘုရားနွားဖြစ်လို့ဘုလို့မှိန်ထုတ်ခံပြီးတရားတဲ့ဘုရားအဲ့ဒီဘုရားတွေကိုရည်တွက်ကြည့်မနိုင်ဘူး တချို့သုဒ္ဓံကဘုရားရှင်ကဘယ်လိုဟောထားလဲဝက်ဖြစ်လို့မိန်ထုံးခံရလို့ထွက်လာတဲ့သွေးတွေကိုတစ်ဖက်ကစုပုံထားတစ်ဖက်ကမဟာသမုဒ္ဒရာရေကိုစုပုံထားမဟာသမုဒ္ဒရာရေကနေသေးတယ်အဲ့ဒီသွေးတွေကပုံများတယ်ဒါသန္တရာခီးကဒီလောက်ရှိတာနွားဖြစ်လို့လည်းပဲအဖြတ်ပြီးလက်ခံရတဲ့ဘဝတွေကြောင့်ထွက်လာတဲ့သွေးတွေကိုတစ်ဖက်ကစုပုံထားတစ်ဖက်ကမဟာသမုဒ္ဒရာရေကိုစုပုံထားမဟာသမုဒ္ဒရာရေကနေသေးတယ် လည်းပင်အဖြတ်ခံရလို့နွားဘဝမှာလည်းပင်အဖြတ်ခံလို့ထွက်လာတဲ့သွေးတွေကများသေးတယ်စသဖြင့်တိရစ္ဆာန်ဘဝတွေကိုတော်တော်များများရည်တွက်ပြထားပါတယ်အလားတူပဲငမှုသေးလို့ငွားတဲ့မျက်ရည်တွေကိုတစ်ဖက်ကစုပုံထားတစ်ဖက်ကမဟာသမုဒ္ဒရာရေကိုစုပုံထားအဲငမှုသေးလို့ငွားတဲ့မျက်ရည်ကပိုများတယ်မဟာသမုဒ္ဒရာရေကနေသေးတယ်အဖွားကြီးသေးလို့ငွားတဲ့မျက်ရည်တစ်ဖက်ကစုပုံထားအတူတူပဲလားသေးလို့သေးရတဲ့မျက်ရည် သမီးသေးလို့သေရတဲ့မျက်ရည်သမီးသေးလို့ငိုရတဲ့မျက်ရည်သားသေးလို့ငိုရတဲ့မျက်ရည်အဲ့ဒီမျက်ရည်တွေကိုတစ်ဖက်ကစုပုံထားတစ်ဖက်ကမဟာသမုဒ္ဒရာရည်ကိုစုပုံထားမဟာသမုဒ္ဒရာရည်ကနေသေးတဲ့မျက်ရည်တွေကပို့ပြီးတော့များပါတယ်စသည်ဖြင့်ဘုရားကအဲ့ဒီလိုဟောထားတယ်ဟောထားလိုက်တဲ့အတွက်ကြောင့်အကရင်မြတ်လူတယောက်ကတနေ့ကိုလှမ်းအချက်300အထုံးခံပြီးတော့နှစ်ပေါင်း100ပြည့်လို့ဒီသစ္စာလေးပါးကိုသိမှဆိုရင်တော့ယူလိုက်စမ်းပါတဲ့ဒီသစ္စာလေးပါးကိုဟုတ်တယ်မလားခိုးဘက်ကလှန်ထုတ်ခံတဲ့ဘဝတွေက မဟာသမုဒ္ဒရာရေတဲ့ကိုများနေတယ်သိများတယ်တိုးတော့ဒီလိုလှန်ထုတ်ခံရပြီးတော့မှဒီသစ္စာလေးပါသိမယ်လို့တော့ငါဖျားမဟုတ်ပါဘူးတဲ့ဆင်းရဲခြင်းနဲ့တကွဒီသစ္စာလေးပါထိုးထွင်းသိလိမ့်မယ်လို့တော့ငါဖျားမဟုတ်ဒါပြင်းနဲ့မဂ္ဂင်၈ပါးကျင့်စဉ်ကြကိုစနစ်တကျကျင့်ခဲ့မယ်ဆိုရင်သင်္ချင်သားတို့သင်္ချင်သမီးတို့ဒီသစ္စာလေးပါးကိုထိုးထွင်းသိနိုင်ပါတယ်သိအောင်ကြိုးစားပါဆိုပြီးဒီလိုတိုက်တွန်းတဲ့သုတ်ထမ်းမယ်နော်အောက်ကကြည့်နောက်တစ်ခု ဒါတော့အောက်ကဟာဖတ်ကြည့်နည်းနည်းနားလည်လိမ့်မယ်ထင်တယ်နော်နောက်ဘုန်းကြီးပြောခြင်းတဲ့သုတ်တန်လေးရှိတယ်ဒီမှာတခုက